ပြီးခဲ့တဲ့အပတ်ကကြာကြာပြီးတော့မစဘူးနော်ဒီလိုဒီဝိတ္တုဒ္ဓိခုနှစ်ပါးအဲ့နော်အဲ့တော့မဟုတ်ဇင်းတို့ဟိုဝိတ္တုဒ္ဓိခုနှစ်ပါးဒါမှတ်မိလွယ်အောင်ပေါ့အဝိတ္တုဒ္ဓိ ကိုချင်းဒီနာတို့ဘာရန်ဝိဆိုတဲ့ဒီနာဝိတုတ်ဒီဟောနံပါတ်1စိတ်တဝိပြီးတဲ့အခါကျတော့နံပါတ်3ဒိဋ္ဌိဝိတ္တုဒိဒိဋ္ဌိဝိတ္တုဒိဆိုတာတော့စေတဝိတ္တုဒိပိုင်းမှာလည်းက သမာဓိနဲ့တကွာသမာဘတ်၈ပါးကိုဒါဟိုဆိုလိုတယ်စိတ်ကစင်ကြယ်မှုဝိတ္တုဒီဣဒဝိတ္တုဒီပိုင်းမှာတော့ဒိဋ္ဌိဝိတ္တုဒီဒိဋ္ဌိဝိယုတ်တရားနံတရားယုတ်တရားနံပညာဖြင့်သိမှသိမြင်မယ်ဆိုရင်ဒါဒိဋ္ဌိဝိတ္တုဒီဖြစ်ပြီးမာလေးခုမြောက်ဖြစ်တဲ့သင်္ကာဝိတ္တရဏဝိတ္တုဒီယမတန်တရားတွေကိုကင်းရှင်းသွားအောင် ဓမ္မတန်ရာတွေကင်းရှင်းသွားစေတဲ့ဒါပြည့်ကြတည်ပြီးတော့ဒါကိကဝိတနာဝိတ္တုအဲ့လိုဒါပရိသတ်တော်ဒီကိုကောင်းကောင်းရှုနိုင်ကိကဝိတနာဝိတ္တုအတိတ်အနာဂတ်ပြည့်စုံပါအခါဒါယုံမတဲ့နေရာတွေပြင်ဆင်နေကြပါမှာအဲ့လိုတော်တော်နိုင်လို့ကိကဝိတနာဝိတ္တုဖြစ်ရင်တစင်တက်ပြီးတော့မက္ကမက္ကညနာတတ္တ ဒီဘိုင်းမှာတော့ဦးဇင်းတို့ဒါယုံနာဓမ္မအသင်္ကာရတွေကိုလက္ခဏာကြီးသုံးတယ်သင်ပြီးတော့နာမတနာဉာဏ်နဲ့ဥပဒနာလက္ခဏာကြီးသုံးတယ်သင်ပြီးရှိဖို့ဥပယပြဉာဏ်မျိုးဘိုင်းရှိပေါ့ဟောပြီးတဲ့အခါကျတော့မှသမဂဉာဏတဒနာဝိသုဒ္ဓိပြီးတော့ပြိပဒဉာဏတဒနာဝိသုဒ္ဓိဝိပဒနာဉာဏ်အချက်ပိုင်းဝိပဒနာရင်းပေါ့ေတပောင်းတဏဉာဏ်ဤကိုဒါပြိပဒဉာဏတတနာဥဒ္ဒေသဘောကြရ တော်ဒီဝိတ္တုဒီခုနှစ်ပါးဒီလိုအစဉ်ဖြစ်တယ်အဲအဲ့ဒါပြီးတဲ့အခါကျမှဒါခုနကရောက်ဝိတ္တုဒီပိုင်းမညာကုညာကိုဉာဏ်မညာကိုဉာဏ်မောပြမညာပိုင်းအဲဒါကတော့ဒါဒီဝိတ္တုဒီခုနှစ်ပါးကိုဦးဇင်းတို့ကိုလိုလားတဲ့အမျိုးကောင်းသားမျိုးကောင်းသမီးတွေဒီအစဉ်အတိုင်းကြည့်ရမယ်ဆိုတာကိုတော့ဒါ ဒါတံမိုးနှက်ထားသလိုဒါဦးဇင်းတို့ဆွေးမြေအဲ့ခုနှစ်ပါးကိုအစဉ်အတိုင်းကြည့်နေအဲ့ဒါမှာနံပါတ်1ဖြစ်တဲ့ဒါသီလဝိတုဒ္ဓိဒါသီလဝိတုဒ္ဓိကိုပြောပြီးသားပေါ့တို့တခါကြီးဒီကမာကြီးဒီဒါအနည်းဆုံးတဲ့တို့နည်းအောင်ဒါစောက်တီစောက်တီကျင့်သုံးထားမှာဖြစ်တယ်လို့ဆွနိုင်တဲ့အခါ စပါတိလံကိုပါတိလံအစတိအပြင်ဒီလိုကျင့်။ဟောအဲ့နေပြီးတော့ဒါအထက်ဒုတိယဒိဋ္ဌဝိသုဒ္ဓိပိုင်းကိုပူဇာရ။ဟောစေတဝိသုဒ္ဓိပိုင်းဒီဘက်ကကာယကံဝေစီကံစင်ကြယ်ပြီဆိုတဲ့အခါစေတဝိစင်တလန်းပြီးတော့ကြိုးစားအထုတ်ကြရမှာဖြစ်တယ်။အဲဒီစေတဝိသုဒ္ဓိပိုင်းကိုအထုတ်တော့မယ်။ဘာကြီးဒီပိနာ သမထကမ္မထလို့ခေါ်တဲ့ဟာလေအဲ့တော့ဘာဝနာကသမထဝိပဿနာဆိုပြီးအဲ့ဒီနေရာမှာဦးဇင်းတို့အဲ့ဘာဝနာနဲ့ပတ်သက်ထပ်ပြီးပြောခြင်းအဲ့တော့ဦးဇင်းတို့ဗမာစကားမှာတော့ဒါနသီလဘာဝနာဆိုပြီးဒီလိုစကားသုံးမျိုးရှိဒါအင်မတန်ရင်းကြီးတဲ့အတိတ်ကဗမာကြီးအဲ့ဒါမှာဒါနဆိုရင်ဒါဦးဇင်းတို့ကဗမာစကားလိုကိုကြည့်တယ် နဲ့တပြက်နဲ့တည်းအာဒါနဆိုတိမကြည့်ဘူးဆိုမျိုးလုံးထဲမှာတက်ပြီးတော့ပုံဉာဏ်ထဲမှာတက်ပြီးတော့တိဒါနသီလတွေ၅ပါး၈ပါးကစပြီးတော့ရန်တော်များဆောက်ပြရတဲ့တိတက်ပြီးတော့တိလိုက်ဒါကြောင့်မလို့ဒါနလို့ပြောလိုက်ရင်လည်းပဲတိပြီးတော့လို့ကိုနှုတ်ကိုစောင့်သိနေလို့ပဲပြောပြောဗမာဘာသာမပြတ်နေလို့ပဲဆိုဆိုတာနားလည်ကြတယ် ဒါနလည်းဒါကိုဘာသာပြန်ပေကံလူလည်းဆုံညာချင်းလူပေကံဘာသာပဲပြန်ဟောသူမို့လို့ဘာသာမပြန်မဲ့ဒါနလူပဲတော့သိပြီးတော့ရှင်းတယ်နားလည်းလို့သဘောပေါက်ွယ်တယ်အဲဘာဟောယုံနဲ့ပြုတကကြီးတွေကကြီးဘာဝနာလို့ဆိုတော့ထင်တယ်ဒီထဲမှာသိတယ်နားလည်းသွားတယ်ဒါလေးတွေတော့လုပ်ကြအောင်ပါဒါနသီလတွေ မရဘူးရက်လို့မရဘူးဘာဝနာလုပ်ငန်းတော်အာစုခဲ့ရင်တို့မတည်ဘူးလားသိပါတယ်ဗျာအေးဟုတ်ဘူးအဲ့လိုတို့တကကြီးတွေတကမကြီးတွေအနေနဲ့အဲ့ဒီဘာဝနာရေပုံရတော့သိသလိုလိုထင်ရတယ်ဒါပေမဲ့ဟိုအကယ်၍မိမိတို့ကတူစားနောင်မဲ့ ဘာဝနာဆိုတာဘာလဲဟာတရားအထုတ်တာပေါ့ကွာလို့အဲသူငုံလို့ရှိတယ်ခုနပြောလို့ပေါ့အာဒီဟုတ်ပြီအဲ့တော့ဘာဝနာဆိုတဲ့စကားလုံးကိုအဲရုပ်လည်းဆိုလို့ရှိရင်တော့နားလေဘလို့လို့လေတကယ်ပြောကြပါကြီးဆိုတော့နားလေဖို့လိုခဲ့စာရဲမှာတော့ဘာပြောထားလို့ဆိုတော့ဘာဝနာကိုဖွင့်တဲ့အဲမှာ ကုသလေတေအာဒေဝတိဝတိတိတိဘာဝနာလို့ဆိုကုသလေဓမေကုသိုလ်တရားတို့ကိုအာဒေဝတိမြည်ဝဲတယ်ဝတိတိဒိုးဝါစေတယ်အဲ့ဒီတို့ကြောင့်ဘာဝနာဘာဝနာလို့ခေါ်တယ်ဟောအဲ့တော့ယုံကလေးဟာတရားအထုတ်တာပေါ့ကွာငါဝိပဿနာလုပ်တာပေါ့ကွာဒါဒီလိုပြောရင်လည်းတော့ကျွန်တော်ခြုံမိငုံမိလို့ခြုံမိငုံမိပြောလို့မရအဲ့တော့ ဘာဝနာဆိုတာကုသိုလ်တရားတွေကိုမှီဝဲပြီးတော့တိုးအောင်ပွားအောင်လုပ်တယ်အဲဒါသကလုံးကျင့်အောင်ပြောကုသိုလ်တရားတွေတိုးအောင်လုပ်တာဘာဝနာပဲဘာဝနာဆိုတာတို့တကကြီးတွေတမကြီးတွေပါတဲ့တော့ကုသိုလ်တရားတွေကိုတိုးပွားအောင်လုပ်တာပါရှင်ဖေ။ဒီကုသိုလ်တရားတွေတိုးအောင်ပွားအောင်လုပ်တာဘာဝနာလို့ဒီလိုလေးတစ်ချက်မှတ်ခဲ့ရအောင်။ကောင်းပြီ။အဲ့တော့ကုသိုလ်တရားကိုတိုးအောင်လုပ်တဲ့ဘက်မှာခုနကပေါ့သမထနဲ့လည်းကုသိုလ်တိုးအောင်လုပ်လို့ရတယ်။ ဝိပဿနာနဲ့လည်းကုသိုလ်ကိုအောင်လုပ်တယ်ပေါ့ဒီလိုပြောတယ်။ကောင်းပြီအဲ့တော့ဦးဇင်းတို့ကစိတ္တဝိသုဒ္ဓိဘန်းကိုသွားနေတာဖြစ်တဲ့အတွက်ကြောင့်သမထအာယုံနဲ့ပေါ့ကုသိုလ်ကိုအောင်လုပ်တဲ့အပိုင်းလို့ဒီလိုလေးသဘောကျခဲ့ပြီပြောတာပြောခြင်း။ကောင်းပြီအဲ့တော့သမထအာယုံနဲ့ဒါကုသိုလ်ကိုအောင်လုပ်တဲ့ဒီနေ့အပြင်သမထပေါ့သမာဓိထူထောင်တဲ့စိတ္တဝိသုဒ္ဓိအခြေရေးအတွက်အဲ့ဒီသမာဓိထူထောင်တဲ့အပိုင်းမှာ ဦးဇင်းတို့ဒါကမ္မဋ္ဌာန်း40တဲ့ကခုဦးဇင်းတို့ဒီအာနာပါနကမ္မဋ္ဌာန်းကစပြီးတော့ပြောလာတာပေါ့အဲ့ဒါအာနာပါနကမ္မဋ္ဌာန်းလေးကိုဦးဇင်းတို့ပြန်ပြီးတော့သွားကြရအောင်အဲ့တော့အာနာပါနကမ္မဋ္ဌာန်းကိုသွားတဲ့အခါမှာဒါဦးဇင်းတို့ဒီပါဠိတော်မှာလာတဲ့ဝင်လေထွက်လေကိုအရှိတူမှတ်ရမယ်အစအလဲဆုံးမှတ်ရမယ်ငြင်အောင်ငြင်အောင်ကြည့်ရမယ်အစအလဲဆုံးတည်အောင်ကြိုးစားရမယ်ငြင်အောင်ကြည့်ရမယ်ဆိုတဲ့ဒီကျင့်တယ်ပေါ့ဒါအာနာပါနရဲ့ပထမစတုပ်က အဲ့ဒီစရုပ်ကကိုဦးဇင်းတို့ဒါကရာဖွင့်ဆိုချက်ဒီနဲ့ပြန်ပြီးတွဲဆက်ပြီးကြည့်လိုက်တဲ့အခါအဲ့အနာနာကိုစပ်ပြီးတော့အားထုတ်တော့မယ်အတ္တတဲ့ယောဂီတယောက်အနေနဲ့ဒါဦးဇင်းတို့အခြေခံနားလည်ထားမယ်အချက်ကလေးတွေပေါ့အဲ့တော့အခြေခံနားလည်ထားမယ်အချက်ကလေးတွေထဲမှာဦးဇင်းတို့ဒါယောဂီသူတော်ကောင်းတယောက်သုံးနိုင်တာကကဏနာနည်းကိုသုံးနိုင်တယ်အနုကဏနာနည်းကိုသုံးနိုင်တယ်နောက်သုတနာနည်းကိုသုံးနိုင်တယ်ခပနာနည်းကိုသုံးနိုင်တယ်ဒါအဓိကဒီသမထဘိုင်းမှာဒီ အရေးကြီးတယ်။နောက်ဦးဇင်းတို့ပြီးခဲ့တဲ့ဘဂဟာဟိုအနုဗန္ဒနာနည်းကိုနာနုဗန္ဒနာနည်းလို့တော်တော်များများပြန်လာတဲ့အခါမှာဒီလုံးကသုံးပြီ။အဲဒီတဲ့ကောင်ဦးဇင်းတို့ဒီမှာပြန်ပြီးတော့ဟိုဒီကြောင်ပြန်ပြောပါတယ်အနုဗန္ဒနာနည်း။အကြောင်းကတော့ဘာကြောင့်သုံးပြီလဲဆိုတော့ဦးဇင်းတို့ဒီဗန္ဒနာနည်းရဲ့အနုဗန္ဒနာနည်းရဲ့ဖုဒနာနည်းရဲ့သဗ္ဗနာနည်းရဲ့ကိုပါဠိတော်ကိုကြည့်ပြီးဦးဇင်းတို့ကလွယ်လွယ်နဲ့မှတ်မိအောင်ကိုယ့်အကူပါဠိလေးကြတော့ဗန္ဒနာနုဗန္ဒနာ သုတနာသဗ္ဗနာဆိုပြီးဦးဇင်းတို့ကဒီလိုမှတ်တယ် ဏနာနုနံဗန္ဒနာဆိုတာကဏနာနောက်ကဏနာအနုဗန္ဒနာပို့ပေါင်းလိုက်တော့ကဏနာနုဗန္ဒနာပေါ့အဲ့လိုလေးဟိုဥပက္ကိုမှတ်သားတာတာဖြစ်တော့ဒီလုံးထုတ်သုံးတဲ့ကံမှာကဏနာနီးအနုဗန္ဒနာနီးဆိုလို့ဖြစ်သွားဒါအနုဗန္ဒနာနီးပါပဲเนาะကောင်းပြီအဲ့တော့ကဏနာနီးရည်တွက်တဲ့နီးအနုဗန္ဒနာနီးအစင်လိုက်တဲ့နီးကုသနာနီးဒါတွေ့ကြည့်တဲ့နေရာကနေမှတ်သားတဲ့ ပြီးတော့ဒါဆန်းစိုက်တဲ့အပိုင်းကိုရောက်သွားတဲ့အခါမှာထပ်ပနာမီတွေကိုအကျုံးနဲ့ဒီလိုဖြစ်ပြီးကိုကမှတ်ထားရအဲ့ဒီကဦးဇင်းတို့ဒါပြီးခဲ့တဲ့ဘက်ကဒီဒီပေါ့ရေတွက်တဲ့နည်းနဲ့ပတ်သက်လို့ဦးဇင်းတို့ဒါလေးပြောခဲ့တယ်အဲ့တော့ဂဏနာနည်းနဲ့ပတ်သက်လို့ပြောပြီးတဲ့အခါခုဒီဂဏနာနည်းအနုဗန္ဒနာနီးအနုဗန္ဒနာနီးဆိုတာကအစင်လိုက်ပုံတွေတွေ့အဲဒီဘိုင်းလေးမှာတော့ဦးဇင်းတို့ဒါပြောစရာလေးတွေကကနည်းနည်းလေးရှိလာအဲ့တော့ဒီနေရာမှာစပြီးတော့ဦးဇင်းတို့ဗာပြောချင်လို့ဆိုတော့ နှုတ်ဗန္ဒနာနီးအစဉ်လိုက်ခံတဲ့ပတ်သက်လို့ရှောင်ရံဆောင်ရံလေးတွေကရှိတာပေါ့ရှောင်ရံဆောင်ရံလေးနှုတ်ဗန္ဒနာနီးနဲ့ပတ်သက်လို့ပတ်သက်လို့ရှောင်ရံပေါ့အဲ့တော့နှုတ်ဗန္ဒနာနီးကိုအထုတ်တော့မယ်ဆိုတဲ့သူတော်ကောင်းဒီဒီဝင်လေးထွက်လေကိုအစဉ်လိုက်ရတာပေါ့နိသို့တော့အဲ့အစဉ်လိုက်တယ်ဆိုတဲ့အပိုင်းမှာတဲ့ဟာဝင်လေကအစာ အလဲအစိုးဆိုပြီးတော့ဒီလို သုံးချက်ကိုဟိုဇာတ်ထဲမှာပြောသလိုပြောကြတယ်ဝလေရဲ့အစသည်နာတိဝရအဆုံးသည်ခြေထွက်လေရဲ့အစသည်ခြေအဆုံးအလေသည်ပညာအဆုံးသည်ဒါနာတိဗျာဆိုပြီးတော့ဒီလိုမျိုးပေါ့အဲဒီလိုမျိုးဟိုလိုက်ကမယ်ဆိုရင်တော့ဒါဒီအာ မာရင်းနေလို့ပြောလို့ရတယ်အဲ့လိုလိုက်မဟုတ်ဘူးအဲ့တော့အဲ့လိုလိုက်မယ်ဆိုဘာဖြစ်တော့ဆိုတော့ဦးဇင်းတို့ပြည့်မိတာမှန်များမှန်ကြတော့အဲ့လိုအတ္တတာတိမိစ္ဆပရိယောဒါနံတတိယအနုကိစ္စတော်ဣဇဒံကိနစိတ်ကိနကာယောတိစိတ်တံတိတာဇဟွန်ဒီအိဟိတာဇခန္တိတာဇဒီလိုမျိုးလေးဟောတာပြောတာလုံးလို့ပြီးတော့ဒီအတ္တတာလို့ခေါ်တဲ့ဝင်လေကို ဟိုတတိနဲ့အစဉ်လိုက်နေမယ်ဆိုရင်စဉ်လိုက်နေတယ်ဆိုတော့ခုနပြောတာဝင်လေးအလေဒီရင်ကြားအဆုံးဲဆိုဒီလိုအစဉ်လိုက်နေတယ်တတိယတတိပိလူကိစ္စတော့အစဉ်လိုက်သောပုဂ္ဂိုလ်နေဆိုရင်အစ္ဆဒံဝိကိပကတိနာအဲ့အစ္ဆဒဆိုဒီမှာအစ္ဆဒမှာပြန့်လွင်ခြင်းဆိုတဲ့စိတ်ဒီနာစိတ်ပြီးအစ္ဆဒနဲ့စိတ်နဲ့တခါတည်းကာယောကာယောပိစိတ်တံပိခန္ဓာ စိတ်ကောဒါလည်းတာရတောစာခက်ထမ်းလာဒါရတဖြစ်အဲ့ဒါတခါလည်းကိုယ်စိတ်ကောပူပန်းလာတယ်ပြီးတဲ့အခါကျဘာဖြစ်လာတော့အင်ကြီးလို့လို့ဖြစ်လာဒါဝင်လေကိုလိုက်တဲ့အခါပြီးတော့ဒါတုံတုံလုံးလုံးဖြစ်လာတယ်ဒါကိုယ်ကြီးတုံတုံလုံးလုံးဖြစ်လာ။အော်နောက်တက ပတ္တတာတိမေဇပရိယောတာအနုကိစ္စတော်ဗဟိတာဝိကိပကတိနာစိတ္တိနကာယောပိစိတ်တံယင်္ဂိတာသာခန္ဓိတာသာဆိုပြီးဒီလိုဖွင့်ပြန်ပြောဖတ်တဲ့လီကိုအဲ့လိုအစလည်းအဆုံးပေါ်ပြီးဖတ်တဲ့ကဒီရင်ကြအဆုံးဒီနာတိဝဇနုကံများနဲ့ဗဟိတာအဲဆိုရရင်လေအဲ့လိုလိုက်နေတဲ့သူတော်ကောင်းတယောက်အတွေ့ ဝိပါကဒိနာစိတ်ဒိနာအပြင်ကိုပြန့်လွင့်ပြန့်လွင့်တဲ့စိတ်နဲ့ကာယောပိစိတ်ကတော့တခါတည်းအလားပူပန်းလာတယ်ပူပန်းပြီးတော့ဖြစ်လာတယ်အလားဝင်လေထွက်လေကိုအမှာဒါရှောင်ရံတယ်အဲ့တော့ဒါကြောင့်မလို့ဒီလိုအစင်လိုက်တယ်ဆိုတဲ့အပိုင်းမှာအစအရင်ဆုံးကိုဒီလိုပြောတယ်အဲ့တော့ဒီနေရာမှာဒါလေးတွေနဲ့ပတ်သက်လို့ဦးဇင်းတို့ ကလည်းထပ်ပြီးတော့ဗာပြောတာလို့ဆိုတော့ဘုဒ္ဓဘုလောကတိပါဏတတေဘောင်တတ်တိဝဘာဝနာတံပိစတိဆိုပြီးတော့ပြောတာလေအဲ့တော့ဒီအစဉ်လိုက်တယ်ဆိုတဲ့အပိုင်းမှာဒီဝင်လေထွက်လေကိုဘုဒ္ဓဘုလောကတိကိုလွတ်လို့မရအဲ့တော့ဆိုကြပါစို့သူတော်ကောင်းတယောက်အနေနဲ့သူအထက်နှုတ်ကမ်းပြားနာသီဝတနေရပေါ့နာသီပြားလေးမှာထင်ရှားလို့ရှိအထက်နှုတ်ကမ်းပြားလေးမှာထင်ရှားတဲ့ပုံစံလေးရှိတယ် အဲ့ရှိတဲ့ထင်ရှားတဲ့ထိထိသွားတဲ့နေရာကိုတော့လွတ်လို့မရဘူးအဲ့ကနေပြီးရမယ်ဦးနေထွက်လေးကိုတောင်းလျှောက်ပြီးအဲ့တော့ဒီနေရာမှာဦးဇင်းတို့ဒါလေးနဲ့ပတ်သက်လို့တို့တကယ်ကြီးဒီမှာယူသိထားတဲ့အချက်ကလေးတစ်ချက်ပြီးတော့ရတဲ့အပိုင်းမှာထိတဲ့နေရာနဲ့ပတ်သက်လို့ထိတဲ့နေရာနဲ့ပတ်သက်တဲ့အခါကျတော့အာအထက်နှုတ်ခမ်းပြဒီဝင်းကျင်မှာလည်းရှိရသို့တော့တယောက်နဲ့တယောက်မတူနိုင်ဘူးဘာပြဿနာဖြစ်လို့ ပုံမှန်ဒီအထက်ဒီနာသီနာသီထိပ်ကြားလေးမှာတနေရာလေးမှာထိကြတဲ့ပုံပုံမျိုးမှာသိပြီးတော့ဟိုအထူးကြီးကြာမရှိပေနဲ့အချို့ချို့ယောဂီတွေမှာဒီလိုနာသီဝါလေးပေါ့နာသီဝါလေးတွေမှာဒီဒီနာသီနှာခေါင်းပေါက်နှစ်ခုရဲ့အလဲဒီနှာခေါင်းသေးဝါလေးတွေမှာဝင်လေးဖက်လေးကလာပြီးတော့ထင်ရှားတဲ့အဲ့လိုထင်ရှားတဲ့သူတော်ကောင်းတွေမှာဆိုကြမှာဒါပဲ ဘယ်ဘယ်ဘက်ဆိုဒီလိုနှစ်ရေပုံရကအဲ့လိုနာသီဘဝမှာသင်ချားတဲ့သူတော်ကောင်းတဲ့ဆိုတာကအင်မတန်နေတယ်မရှိဘူးတော့မဟုတ်ဘူးအဲတွတ်တော်ဆိုကြမှာဆိုသင်ချားရင်သင်ချားမယ်ဘယ်ဘက်မှာသင်ချားရင်သင်ချားမယ်အဲ့လိုတိုင်းညာဘက်မှာသင်ချားလို့နောက်တစ်တိုင်းညာဘက်မှာသင်ချားမယ်ဒီလိုယောဂီကမှတ်ပြီးစူးစိုက်ပြီးမှတ်လို့မရဘူးအဲ့တော့သူကဒီတစ်တိုင်းမှာညာဘက်တိုင်းဘယ်ဘက်ရောက်ချင်လဲရောက် အဲ့ဒါကိုလည်းမိမိဘက်ကဦးဇင်းတို့ယောဂီတွေကိုသင်ကြားပေးတဲ့အခါမှာအဲ့ဒီပြဿနာလေးကိုတော်တော်နဲ့အာဒီတရညာဘက်မှာပြီလို့နောက်တစ်ခါညာဘက်မှာဆောင်းဘလို့မှဝင်တွက်လေကမှတ်မရဘူးဒီမာရီကအဲ့တော့ဦးဇင်းတို့သဘာဝကူကတကယ်တကယ်ကြီးတွေဒီမာရီတွေကိုယ့်ရဲ့ဦးလေးကြာပြီးတတိလေးပြတ်ပြီးကြည့်ဦးဇင်းတို့အသက်ကဂျန်ယူရှူတဲ့အခါမျိုးပါအဲ့ဒါမရှိဘူးလို့တော့ဒီလိုပြောတာမဟုတ်ဘူးဂျန်ယူရှူပါတူကြီးကနေပြီးတော့ တစ်ဖက်ဘက်ကပို့ပြီးတော့ထင်ရှားတယ်တစ်ဖက်ကတော့ရှူကာမြအနတ္တတော့ဖြစ်ကောင်းသို့တော့ဟိုထင်ထင်ရှားရှားမဟုတ်ဘူးမဟုတ်တာကပုံများတယ်အဲဒါအထုတ်ကြည့်ရင်အမြဲတမ်းတတိလေးကတ်ထားကြည့်ဒါကတွေ့လိမ့်မယ်အဲ့တော့ဒါကြောင့်မလို့အဲ့လိုဘယ်ပဲဖြစ်ဖြစ်ဘယ်ပဲဖြစ်ဖြစ်ထင်ရှားတဲ့နေရာလေးကပဲမိမိကစောင့်ပြီးတော့ဟိုမှတ်သားနိုင်မယ်ထိတဲ့နေရာလေးကဘယ်ဖြစ်ညာဘက်ကိုမှတ်သားနိုင်ရင်ဘယ်ဘက်ကိုပြောင်းသွားရင်ကိစ္စမရှိဘူးအဲ့ဘယ်ဘက်ထင်ရှားတဲ့နေရာလေးမှာပဲ တော့ခဏခဏကိုကဘယ်ပြောင်းလိုက်ညာပြောင်းလိုက်ဒီလိုလေးတော့လည်းမလုပ်ရဘူးပေါ့သူ့အတိုင်းလေးကြောင်းသွားရင်ဘာမှမဖြစ်ဘူးစိုးရင်လည်းမရှိပဲအဲ့ဖြစ်ရနေရလေးကပဲဆက်ပြီးတော့ပါလို့ဒါဦးဇင်းတို့ဒီညမှာတတိတိချက်တော့ဒီအနုမရဏလေးနဲ့ပတ်သက်လို့အခုအစင်လိုက်တယ်ဆိုတဲ့နေရာမှာဒီဖြစ်ရနေရလေးကိုမလို့ပဲနဲ့ရရဖြစ်ရနေရလေးကိုလွတ်ပြီးတော့ခုနပြောတဲ့ခန္ဓာကိုယ်ရဲ့အတွင်းကိုလိုက်သွားတာမျိုးခန္ဓာကိုယ်ရဲ့အပြင်ပေါ့ဗိဒ္ဓပြန်အောင်လိုက်သွားတာမျိုး အာပါနကမ္မထာနဲ့ပြည်ပြည့်စုံဖို့ရန်မဖြစ်နိုင်ဘူးမိမိအတွက်တမာတိနေဆိုင်တဲ့တမာတိမျိုးကိုမရောက်နိုင်ဘူးလို့ဒီလိုလဲသူတော်ကောင်းကသဘောကျနှိမ့်ချရမှာဖြစ်အောင်ပြီအဲ့တော့ဦးဇင်းတို့ဒီနေရာမှာအစဉ်လိုက်တာလေးနဲ့ပတ်သက်လို့ဒီအနုဗန္ဒနာနည်းပေါ့အစဉ်လိုက်တာနဲ့ပတ်သက်လို့ပါဠိတော်လေးနဲ့ပြန်ပြီးတော့တွဲဆက်ကြရအောင်အဲ့လိုနဲ့ပြန်တွဲဆက်တဲ့အခါမှာဒီအစဉ်လိုက်တဲ့နေရာကအစပြီးတော့ဦးဇင်းတို့အရှိကလည်းဆိုအကုန်လုံးအကျုံးဝင်သွားတယ် အဲ့တော့အရှိတုဇဘလို့သဘောကျပြီးတော့ဝင်လေခဲ့အရှိတုကိုပဲသိအောင်ကြိုးစားနေတဲ့အချိန်မှာပဲဖြစ်ဖြစ်အစလည်းဆိုထင်ရှားအောင်ကြည့်နေတဲ့အချိန်မှာပဲဖြစ်ဖြစ်ပေါ့ဒါဒီဒီအနုဘဝင်နေအနုဘန္နနည်းကိုကျုံးဝင်လိုက်တာ ਨੇ ဒါတခါလေပြီးပြီးသွားပြီလို့ဒီလိုပဲသဘောကျရအောင်ဟောပြီအဲ့တော့ဒီအနုဘန္နနည်းပြီးတော့ဒီမှာဥမာလေးတွေနဲ့ဆောင်းပြီးပြောရအောင်ဒါကတော့ဟိုတစ်ခါလေးမှပေါ့ ပိုပြီးတော့ထင်ရှားတဲ့အတွက်ကြောင့်ဒီညမှာမင်းတို့ဟိုလိုအပ်မယ်လို့ထင်လို့ကြည့်တဲ့နေရာကစောင့်ပြီးတော့ကြည့်ရတယ်ဆိုတဲ့အပိုင်းနဲ့ပတ်သက်လို့ပေါ့ဥမာဒီအထက်နှုတ်ခမ်းများလေးမှာထင်ရှားနေတဲ့သူတော်ကောင်းတယောက်အနေနဲ့အဲ့အတက်နှုတ်အဲ့နာတိပြားလေးမှာတတိလေးကတ်ကတ်ပြီးတော့ဝင်လေးကသူ့ကိုထိပြီးတော့သွားတယ်အဲ့ထိတဲ့နေရာလေးကစောင့်ပြီးထိသွားတဲ့ဒေလေးကိုပဲအထဲကိုဝင်သွားတာကိုလည်းမကြည့်ရဘူးအပြင်ကိုဝင်သွားတာကိုလည်းမကြည့်ရဘူး ဒီနေရာမှာဒီထိတဲ့နေရာလေးကိုဦးဇင်းတို့ကစဝင်လေထွက်လေထိတဲ့နေရာလေးကနမိတ်ပဲဒီမှာဒီဝင်လေနဲ့ထွက်လေနှစ်ခုရှိတယ်အဲ့တော့အာယုံကထိတဲ့နေရာဒီဟုတော့နမိတ်ကလေးရှိတယ်ဝင်လေထွက်လေဆိုဒီလိုသုံးမျိုးရှိတယ်ဟိုစိတ်ဆိုတာကအာယုံတစ်ခုအာယုံသုံးပြိုင်နေပေါ့စိတ်တစ်ခုတည်းကအာယုံသုံးခုကိုသိနိုင်ရဆိုတာလေဒါမရှိဘူးတဲ့ ဆိုလိုရင်းပြောချင်တာကအာယုံတစ်ခုကိုစိတ်ဒီတစ်ခုပဲသိရဘိုင်းမှာဒီကာကိစုပမာနီတူဆိုတဲ့ဒီလောသောဥမာနီမှာဆိုရင်နိမိတ်တန်အတ္တမေကစိတ်တတာစိတ်ကလေးနိမိတ်ကဝင်လေကထွက်လေဆိုဒီသုံးမျိုးကိုဒါသုံးမျိုးကိုသိတယ်ဆိုတာလည်းမဖြစ်နိုင်ဘူးတို့တူပဲအဇာနာဘာဝနာဘာဝနာနုလဘတိဆို လို့ဒီလိုပြန်ပြောတယ်အဲ့ဒါကဘာပြောတာလဲဆိုတော့ဒီသုံးမျိုးကို state မှန်ပြီမယ်အဲ့တယောဓမီအဲ့သုံးမျိုးပါပေါ့အဲ့သုံးမျိုးကိုတခါလဲမသိပြန်ရင်လည်းပဲတဲ့ဒါဘာပြည့်ပြည့်စုံတဲ့အစဉ်ကိုမရောက်ဘူးလို့ဒီလိုပြောတယ်အဲ့တော့ဒီစကားနှစ်ခုကဟိုသိတော့သိနေရမယ် ကိုဒီလိုတက်တယ်နားလည်အောင်ပြောမယ်ဆိုဒီလိုပြောမယ်ပေါ့ဒါစားဦးဇင်းတို့နားလည်အောင်စကားလုံးနဲ့ပြောတယ်အဲ့တော့တိအောင်လိုက်ပြီးကြိုးစားနေကြတော့မလို့ဒါပေမဲ့ဒီဝင်လေထွက်လေလေးကိုကြည့်တဲ့နေရာကစောင့်မှတ်ခြင်းနဲ့ပဲဒီခါလေးအသုံးပြုပြီးလည်းသိသွားတယ်လို့နေရအဲဒါဆိုလို့ရှိရင်ဘယ်လိုပြီးကြည့်တာတော့ပြီးတော့ဒီမှာကျွန်တော်ဒါဟိုသူစွန့်ဥပမာဒါ ကတော့ဒီမှာဥပမာပေးတာကိုရိုးရိုးမပေးဘဲနဲ့သူဆုံးဥပမာအဲ့ဒါများကပေးရတာလေဆိုတာနဲ့ပတ်သက်လို့ဆရာတော်ကသူ့ရဲ့အယူဆလေးဘယ်လိုပြောတော့ဆိုတော့ဒီလိုဟုတ်မလားအဲ့ဒါတရားတော်စကားများလို့ဖြစ်မလားတို့တကားရေးနေမှာလေဟောအဲ့ဒါစကားများလို့မဖြစ်ဘူးအဲ့စကားမများစီခြင်းလို့ပဲတဲ့ဥပမာကိုသူဆုံးဆိုတာသူအပေါ့အဲ့သူကသူဆုံးဥပမာပေါ့ အဲ့တော့သူစုဥမာဘာကြောင့်ပေးရတာသူစုဥမာကဘာလဲလို့မေးတဲ့အခါကျတော့ဥမာသူစွန်းတယောက်ပေါ့စီးနေတဲ့တားမိနှစ်ယောက်ကိုပကက်လွှဲနေတဲ့သူစွန်းတယောက်ဆိုကြဆိုဒီကနေ့တိုင်ဒီတန်းမှာစီးရတဲ့ကြောင့်ဒီတိုင်လေးကိုမတိုင်ဟိုတိုင်မှာဖြတ်ပြီးတော့သူကသွားနေမှာပေါ့နော်တွဲတိုင်းတွဲတိုင်းတူသွားတိုင်ကိုဖြတ်သွားအဲ့လိုဖြတ်သွားတဲ့ဒီပကက်လွှဲနေတဲ့နှမ်းကြည့်တဲ့အခါမှာဟို အဲတိုင်းငယ်ဟိုဘက်ကိုကျောသွားတဲ့တိုင်းငယ်ဟိုဘက်အစွန်းဒီကျောသွားတဲ့ပကက်ကဟိုဘက်အစွန်းအာအလဲဒီဘက်အစွန်းစသည်အပြင်အဲသုံးချက်ကိုသူကလိုက်ပြီးတော့ကြည့်ဒီတိုင်းနဲ့ပဲလွှဲနေတာပဲဒါပေမဲ့အဲ့ဒီတိုင်းလွှဲနေနေသူကပကက်ကိုသူလှမ်းကြည့်ရင်အပြင်အဲ့ပကက်ကဟိုဘက်အစွန်းအလဲလေးပြောမှသူဝင်လေးတို့လေးရဲ့အစဝင်လေးတို့လေးရဲ့အလဲဝင်လေးတို့လေးရဲ့အဲ့ဒါကိုတခါလေသူကတိသွားတာတဲ့ အဲ့ဒါကိုသူကတခါတည်းအကြောင်းမလို့အဲဟိုအထူးကြီးလိုက်ပြီးတော့တခါတည်းကိုကပခက်ကအာဒီရဲ့ပကလေးကဒီဘက်ဒေါင်ဆုံးဟိုဟာလေးကပခက်ကပခက်ကဆိုကြပါလို့ဒီဆိုရင်အာဒါလေးကပခက်ကဒီဘက်အဆုံးဒါလေးကအလဲဒါကဒီဘက်အဆုံးဆိုပြီးဒီလိုသူလိုက်ပြီးတော့တိတိုင်ရင်လိုက်ပြီးတော့တိအောင်စူးစမ်းမနေဘူးတွန်းတော်လည်းပဲသူဟာအဲ့ဒါတိနေတယ်လို့သူတို့အဓိပ္ပာယ်ရတာပေါ့အဲ့လိုပဲဒီဝင်လေထွက်လေကိုဒါအနုဘန္နာနည်းနဲ့ စဉ်လိုက်မှတ်တဲ့အခါမှာထိုသဘောပဲအကျိုးသားမနေနဲ့ထိတဲ့နေရာလေးကစောင့်ပြီးဝင်တွက်လေးကိုကြည့်နေကိစ္စပြီးတယ်ကသူဆုံးဥပမာပေါ့နောက်ဦးဇင်းတော်အဲ့ဒါနဲ့ပတ်သက်လို့တော့ဥပမာပေါ့ဒါလေးလည်းသူစကားရေးတယ်မာကြီးကြားဖို့ပြီးသားဖြစ်လို့သူတော့နာဘူးထားအဲ့တော့တကားဆောင်လူပဲပေါ့ဟိုရှိခိတ်ကတော့ဒီတကားဆောင်လူခိတ်ဆိုရင်တော့ဦးဇင်းတို့ဒါဂိတ်တီခုနဂိတ်တီ ဟိုစောင့်တဲ့ပုံကလည်းဒီမြို့တွင်းကိုဘယ်ဘသူတွေထွက်တယ်ဆိုတာဒီဟာကိုဒီဂိတ်ကပဲစောင့်ပြီးတော့ဒီဂိတ်ကိုဖြတ်သွားတဲ့အချိန်ပုဂ္ဂိုလ်ဘယ်နှယောက်ထွက်သွားတဲ့ပုဂ္ဂိုလ်ဘယ်နှယောက်ဒါပဲသူကမှတ်တယ်အဲ့ဝင်သွားတဲ့ပုဂ္ဂိုလ်ဒီကလည်းမျိုးလဲဘယ်ဒီကိုဘယ်ဒီကိုသွားနေဆိုတော့သူလိုက်ကြည့်ပြန်မလို့အဲ့ကိုသူလိုက်ကြည့်ပြန်မလို့အထုတူပဲဂိတ်ပြင်တွေ့ပြီးဘယ်မျိုးကိုသွားတယ်ဘယ်ကိုသွားတယ်ဆိုတာကြည့်နေစရာ မလို့သလိုအဲ့ဒါသူ့ရဲ့တောင်းမဟုတ်ဘူးအဲ့တော့ဒီတကားကောကိုဖြတ်သွားတဲ့နေရာကိုဒီဂိတ်ကစောင့်ပြီးတော့ပဲဖြတ်သွားတဲ့ပုံကူကိုသိနေတို့တို့ပဲဦးဇင်းတို့ဒီဝင်နေထွက်လေကိုနာတိဝနဲ့အထက်တော်ကံများထိတဲ့နေရာကစောင့်ပြီးတော့လေအဲ့ဒီဝင်လေထွက်လေတွေကိုထိတဲ့နေရာက အဲ့ထိထိသွားတာလေးကိုထိထိသွားတဲ့နေရာလေးကလေလေးကိုတိနေပုံပြီးတော့မိမိရဲ့ခန္ဓာကိုယ်တွေကိုလိုက်တာအကျင်ဗိဒ္ဓကိုလိုက်တာမျိုးတွေဒီဒီတဲ့ပုဂ္ဂိုလ်အတွက်လုံးစရာလိုသလားလို့ပြီးတော့မလိုမလိုမလိုပါဘူး။ဒါကြောင့်မလို့တို့တက္ကကြီးတွေကဓမ္မကြီးတွေကသဘောပေါက်ရအောင်။အဲ့တော့ဝင်ဟို ဒီမျိုးတကားဆောင်တဲ့မျိုးတကားဆောင်ရဲ့ဥပမာအတိုင်းပေါ့နီးရှိတဲ့နေရာလေးကပဲစောင့်ပြီးအဝင်ထွက်လေးလေးမှတ်ကမယ်လို့ဒီလိုလေးတဲ့သဘောကြရမယ်ပေါ့အခုပေါ့နောက်ဥပမာတကူတော့တို့တခိုင်းရေတော့ကလို့လေလွှတ်သောဥပမာအဲ့လည်းထို့တူပဲခုနဟိုသူစွန့်ဥပမာနဲ့တိတ်ပြီးတော့မတူဘူးတေတုံးတုံးကိုဆွဲတယ်အဲတေတုံးတုံးကိုပြတော့တိုက်နေပြီဆို လုံးရင်လွှားရဲ့ဒီဘက်အစွန်းဟိုဘက်အစွန်းပေါ့ဒီကိုလိုက်ပြီးတော့ဟိုလွှားကိုဟိုဘက်ဒီဘက်ကြည့်နေစရာမလိုသို့တော်လေးပဲဒီကနေ့ကြည့်သွားတဲ့တစ်တုံးနေရာကစောင့်ပြီးတော့ကြည့်နေလိုက်လို့ရှိရင်ဒီကနေ့ရှိတယ်ဟိုဘက်ကိုဘယ်လောက်ရှိတယ်ဆိုတာကိုယ့်ဘက်ကိုထွက်လာဝင်လာတဲ့အခါမှာဘယ်လောက်ရှိတယ်ပန်းသွားတယ်ဆိုတာကိုသိတယ်လို့ပဲတဲ့ဝင်နေထွက်လေကိုမှတ်သားတဲ့အခါအတိအကျခုနအရှိတူပဲဆိုကြပါ အရှိတူကိုစပြီးတော့မှတ်တယ်ပြီးတော့မှအစလဲဆိုမှတ်တယ်အရှိတူမှတ်တယ်ဆိုတဲ့သူတော်ကောင်းဒီအဲ့ဒီဝင်ထိတဲ့နေရာလေးကပဲစောင့်နေရတယ်ဟာအထက်ကိုဘယ်လောက်ရှိဝင်သွားတယ်အပြင်ကိုဘယ်လောက်ရှိပြီးထွက်သွားတယ်ဒါဘာမှသူဟိုသူ့ရဲ့ဆိုတော့ဒီနေရာမှာရှိတဲ့တူတယ်ဆိုတာနဲ့ပတ်သက်လို့ဦးဇင်းတို့ဒါလေးကိုထပ်ပြီးတော့နည်းနည်းလေးတော့ပြောမယ်အဲ့တော့ရှိတဲ့တူတယ်ဆိုတာဘာပြောတာလဲရှိတဲ့တူတယ်ဆိုတာဘာပြောတာလဲလို့ပတ်တာနဲ့ဘာပြောတာလဲဆိုတာနဲ့ပတ်သက်လို့တော့ဦးဇင်းတို့ရှိတဲ့တူတယ်ဆို ယာပနာတေတံဒီကရတတာတာအဒါနဝတိနဝိတိတပါတဲ့အဲ့တော့ဒီနေရာမှာရှိတဲ့တူတွေဆိုတာအဒါနဝတိနကြီးအဒွန့်ကကဲအစွမ်းဆိုဒီအဒွန့်ဆိုတာဘာပြောတာတော့အဲ့ကိုဦးဇင်းတို့ထပ်ပြီးတော့ဖွင့်တဲ့အခါကျအရဏဝတိနာဒီဒီကကာလဝတိကာလဆိုတဲ့စကားလုံးလေးပါတယ်အဲ့တော့အချိန်ကာလလေးတစ်ခုပေါ့အဲ့တော့ရှိတဲ့တူတွေဆိုတာ ဒီထိတဲ့နေရာလေးကစောင့်ထားမယ်ပြီးတော့ဝင်နေထွက်နေလေးကိုအဲ့ထိတဲ့နေရာလေးကနေပြီးအချိန်ကြာကြာလေးဖြစ်နေတာရှိအချိန်ကခက်မြန်မြန်လေးဖြစ်တယ်ဆိုဒါကိုတူတယ်လို့တတ်မှတ်ဘလို့ပဲယောဂီကဒါမှတ်သားရဟိုဘလောက်ရှိတယ်ဘလောက်တူတယ်ဆိုပြီးတော့အချင်းအရာအနေတိုင်းတာရတာမဟုတ်ဘဲနဲ့အချင်းကာလအနေနဲ့ပဲဒါတတ်မှတ်ရတယ်လို့ဒီလိုလဲသဘောကျရဒီနဲ့ပတ်သက်လို့ဒီမှာသတိတစ်ချက်ချက်ပြအောင်ပြီအဲ့တော့ခုနလာလာဝုံပေါ်မှာဦးဇင်းတို့ပြန် တယ်ဆိုလို့ရှိရင်ဒီသူတော်ကောင်းတယောက်ဒီဝင်လေထွက်လေလေးကိုခုနလွှမ်းဆွဲနေတယ်ကတုံးရဲ့ဟိုဘက်ကိုကြောကြည့်ဒီဘက်ကိုကြောကြည့်တယ်မလို့သူတို့ဒီကနေ့တုံးရဲ့ဖြတ်သွားတယ်လွှတ်သွားကိုလည်းကြည့်နေရမယ်ဆိုရင်ဒါအင်မတန်မှဟိုအစင်မပြေလွှမ်းသွားကြည့်တဲ့နေရာလေးကပဲစောင့်ပြီးတော့လွှတ်ကိုကြည့်နေလိုက်လို့ရှိရင်ဒီကနေ့လည်းလွှတ်သွားကြည့်ချက်ပြီးနေတဲ့ဒီတုံးကိုလည်းမိမိကသိမှဖြစ်တယ်လို့ဒီကနေ့လည်းပဲ ဒီသွားနေတဲ့သွားသွားကိုလည်းမိမိကသိနေတော့တယ်ထို့တူပဲတဲ့သူတော်ကောင်းတရားသွားများအထုတ်ပြီးဆိုရင်တဲ့အဲဒါတုံးတိဟုတော့ဒီနေရာလေးရေနောက်တကလှော်သွားတဲ့သူတွေဝင်လေထွက်လေပြီးကြဘူးတခါတည်းနဲ့တစ်ချိန်တည်းမှလို့လို့ပေါ့ဒါသိပါမှအိစ္ဆာပြီးရဲ့အဲ့လိုပြီးရတဲ့ပတ်သက်လို့ဒါဦးဇင်းတို့ဒီလောသောဥမာလေးကိုဒါသဘောကျနားလည်လို့ရှိတယ် သိကြပြီးတယ်ပေါ့။ကောင်းပြီ။အဲ့တော့ဒါဒီအနုဗန္ဒနာနီးကနေပြီးတော့ဒါမိမိတို့ကကျင့်ကြရဖြစ်တယ်။အဲ့လိုကျင့်တဲ့အပိုင်းမှာဒီဝင်လေထွက်လေလေးပေါ်မှာမိမိကစိတ်ကလေးကိုတော်တော်လေးထားနိုင်ပြီဆိုတဲ့အခါမှာခုနတဲ့နီးလေးကိုလှုပ်ပြီးတော့ဒီအနုဗန္ဒနာနီးလေးအတိုင်းအစီအတူစပြီးမှတ်မယ်။ဟောပြီးတဲ့အခါတော်တော်လေးမြင်လာပြီဆိုရင် ဒါခုနအစာအလေအဆုံးအစာအလေအဆုံးဆိုတာလည်းဘာပြောတာတော့မပြီးတော့လေးကစောင့်ပြီးစဖြစ်တဲ့အချိန်လေးကိုစတယ်ပြီးတော့ဝင်လေထွက်လေလေးကမှကြာကြာလေးပြင့်နေရဲဆိုရင်ဒါအလေပေါ့ပြီးတော့ဆုံးသွားရင်ဒါအဆုံးနောက်တစ်ခါထွက်လေလေးနဲ့ထုတ်သူပဲစပြီးတော့ဖြစ်တဲ့ဒီထိတဲ့နေရာလေးကိုစပြီးထွက်လေလေးထိလာအစာပြီးတဲ့ကမဆုံးမချင်းဒီဒါအလေပဲပြီးတဲ့ကဒီဒါနောက်ဆုံးဆုံးသွားတယ်ဒါအဆုံးပဲအဲ့လိုအစလည်းအဆုံးမှတ်ရမှာဖြစ်တယ် အဲ့လိုမိမိကခန္ဓာကိုယ်ရဲ့အတွင်းကိုနာသီဝရင်ကြချက်ဒီလိုမျိုးလိုက်နေကြမလို့ဘူးလို့ဒါသဘောသိကဆောင်ပြီးတော့စဖြစ်တဲ့အချိန်ကမဆုံးခင်အတွင်းရင်ဆုံးသွားတဲ့အချိန်ရင်အဲ့လေဆုံးလို့ဒီလိုမှတ်ရမှာဖြစ်တယ်။ကောင်းပြီ။အဲ့လိုမှတ်နေတဲ့သူတော်ကောင်းတယောက်ဒီဒီဝင်တွေတွေ့လေကိုဒီဝင်တွေထွက်လေက ဘယ်လိုကြုံရမလဲသူတော်ကောင်းတယောက်အနေနဲ့ဆိုတော့အဲ့လိုဝင်လေထွက်လေကိုမှတ်နေပြီဆိုရင်တဲ့လေမှာတော့နစီတဲ့သူရတယ်မကြခင်မှာပဲဝင်လေထွက်လေလေးကိုမှတ်နေတယ်မကြခင်မှာပဲတဲ့အဲနိမိတ်အဲနိမိတ်တင်စာဥပ္ပစ္စတိကိုပဲဒီတိုင်းမှတ်နေရင်ပါရမီဒီအင်မတန်ကောင်းခဲ့တဲ့သူတော်ကောင်းပြစ္ဆုတ်ပံလည်းတပ်ပါရတွေမျှတာခဲ့ပြီအဲဒီဝင်လေထွက်လေလေးကိုမှတ်နေမှမကြခင်မှာပဲနိမိတ်လေးပေါ်လာ ပေါ်နမိတ်ကလေးပေါ်ပြီဆိုရင်အဲ့နမိတ်ကလေးကိုဆက်ပြီးတော့ပေါ်များအထုတ်လိုက်လို့ရှိရင်ဒါဇန်ဆိုင်တဲ့အထိဒါသူတော်ကောင်းတယောက်ကရောက်သွားဥပဇာရသမာဓိနဲ့ဇန်သမာဓိဒီဒီရသွားနိုင်တယ်ဒါအချို့အချို့သူတော်ကောင်းတွေဒါပေမဲ့ကတ္တတိနောက်ကဏဏဝတိနာဟောရေတွက်တဲ့နေ့ကိုစသုံးတဲ့အချိန်လေးကတော့စပြီးတော့ပဲတဲ့ဘာဖြစ်တတ်တော့ဒီအဲ့အချိန်လေးကစပြီးတော့လည်းပဲဒါကလည်းအစိမ့်တိုင်းလေးရှုသွားလို့ရှိရင်ဘာဖြစ် ဒီနေရာလေးမှာပြောချင်တာတွေတခုပေါ်လာတယ်ပေါ့အဲ့လိုလေးစပြီးဖြစ်တဲ့အချိန်မှာပဲတခါလေရေတက်တဲ့နေလေးကိုစသုံးတဲ့အချိန်ကပဲဖြစ်ဖြစ်သုံးသုံးနေစိတ်လေးကဝန္နာနီလောက်ရောက်လာပြီဆိုဘာဖြစ်တော့ဩရာလိကအတ္တတပတ္တတာနိယောဒဝတိနာဟောဩရာလိကအတ္တတပတ္တတာနိယောဒဝတိဝင်လေထွက်လေဒီတဖြည်းဖြည်းနဲ့ချုပ်ငိမ့်ဒီအစွမ်းအပြင်ပြောချင်တာကဝင်လေထွက်လေယုံရင်းကျန်းတဲ့ဝင်လေထွက်လေဒီကချုပ်ချုပ်သွားတယ်ချုပ်ချုပ်သွားပြီဘာဖြစ်တော့ ကာယတရေထကာယတရေတိဝုပတ္ကာယောပိစိတ်တံပိလဟုကံဟောတိဟောဒီခါလေးအဲ့ဝင်လေတွက်လေးလေးကိုမှတ်သားလိုက်လိုက်တာရေတွက်တဲ့နီလေးကစပြီးအစဉ်အတိုင်းဒီခုမှတ်လာလိုက်တဲ့အခါမှာမှတ်သားလေးမှုအားလေးလေးကောင်းလာတော့ခုနကြမ်းတမ်းနေဆိုတဲ့ဝင်လေတွက်လေးတွေကချုပ်တယ်ရဲ့အစွမ်းအပြင်ဝင်လေအဲ့ဝင်လေတွက်လေးတွေတဖြည်းဖြည်းချုပ်လာတယ်ချုပ်လာပြီးတော့ဘာဖြစ်တော့တခါလေးခန္ဓာကိုယ်ကပါတခါလေး ပါတယ်ဟောဒါကြောင့်မလို့တရားထိုင်တဲ့ပုဂ္ဂိုလ်ဒီကားလေးစိတ်ထဲခန္ဓာကိုယ်လေးကဗျာညင်းစိတ်ထဲမှာညင်းအင်းနေတာလို့ဒီလိုပြောကြဒါသဘာဝဒါအာနာပါနအထုတ်တဲ့သူတော်ကောင်းတိုင်းသူတော်ကောင်းတိုင်းကြုံရတဲ့တော့ဒီကားလေးဒီကားလေးညင်းညံ့လာတယ်ညင်းညံ့လာပြီးဘာဖြစ်လာလဲဒီစိတ်ကငြိမ့်အေးလာပြီဆိုတာနဲ့တပြန်ငြိမ့်တဲ့ခုနပူပန်မှုဆိုတဲ့ဒီဟာတွေငြိမ့်သွားပြီငြိမ့်သွားတဲ့တပြန်ငြိမ့်တဲ့ဘာဖြစ်တော့ စိတ်ဓာမိနုကံဟောတိခန္ဓာကိုယ်ကဟောစိတ်ကဟောပေါ်ပါလာတာအကြောင်းလို့ဟာဝင်တွက်လေးလေးမှတ်နေရတာဗျာခန္ဓာကိုယ်ကြီးကပေါ်လာတယ်လို့ဒီလိုပြောခဏလားမကောင်းတဲ့လက္ခဏာလားကောင်းတဲ့လက္ခဏာကောင်းတဲ့လက္ခဏာဟုတ်ကလားခန္ဓာကိုယ်လေးပေါ်လာတယ်ဒါသိကောင်းတယ်ကောင်းပြီကာယောပိစိတ်တံပိလဟုလဟုကံဟောဒီခန္ဓာကိုယ်လေးပေါ်ပေါ်လာပြီဘာဖြစ်လာလဲကျွတ်ကျွတ်ဆက်ပြောတယ်တတိယံအာကာ ခန္ဓာကိုယ်ကြီးကကောင်းကင်ထက်မှာဘာဖြစ်လာတယ်လင်္ကနာကာရပတ္တံအဲကောင်းကင်ထဲမှာပြန်နေတယ်လို့ဖြစ်လာခန္ဓာဘုံတကားလဲကောင်းကင်ထဲမှာတကားလဲခန္ဓာကိုယ်ကြီးကရောက်ပြီးပေါ်ပါပြီးလေပေါ်မှာပြန်နေတယ်လို့ဖြစ်လာတယ်အာနာပါနာအထုတ်တဲ့ပုံကိုယ်ဒီရေပုံရများသောအားဖြင့်ကျုံရတာဖြစ်တယ်လို့ဒါတွေဒီကောင်းတဲ့လက္ခဏာပဲဖြစ်တယ်။ဉာဏ်မှာပေါ့ဟိုဦးဇင်းတို့ဟိုအများကြီးတော့ရှေ့စေတော့မသွားတော့ဘူး အဲ့တော့အဲ့လိုမျိုးလေးခန္ဓာကိုယ်လေးပေါ်ပါလာတာဒီဒါမှလွတ်နေတယ်လို့ခံစားနေရတာဒီဒါကောင်းတဲ့လက္ခဏာပဲလို့သူတို့သူတော်ကောင်းတွေကသဘောကျရတယ်အဲ့တော့ဒီနေရာမှာဦးစင်းကအတွက်လေကဒီလိုခန္ဓာကိုယ်လေးပေါ်ပါလာတယ်ဆိုတာဘယ်အခြေလို့မေးရင်ဝင်လေထွက်လေခုနဩရာရိကအတ္တတပတ္တတာအနတ်နဲ့ဝင်လေထွက်လေလေးဟာနိရောဓဝေဒနာချုပ်ငိမ့်သွားတဲ့အစွမ်းအပြည့်ဆိုတော့ကျန်တဲ့ ချုပ်ငြိမ့်ပြီးတော့တိမ်မွေးတဲ့လေလေးတွေကိုစပြီးတော့မှတ်သားနိုင်တဲ့သူတော်ကောင်းတယောက်ဒီခုလူခန္ဓာကိုပေါ်ပါလာမယ်လေထဲမှာလွင့်ကျန်နေသူဖြစ်လာတယ်ဆိုတာဒါအာနာပါနကေတုတ္တမေဒီအချိန်လေးဒီဝင်လေထွက်လေလေးတိမ်မွေးလာတဲ့အချိန်မှာဖြစ်တယ်အဲ့တော့ဝင်လေထွက်လေဆိုတဲ့အာနာပါနကမ္မအာထုံလာလေအာထုံလာလေအာထုံမှုအာကောင်းလာလေတနည်းအားဖြင့်ပြောမယ်ဆိုဘာဝနာအချိန်အဝါတွေကောင်းလာလေဝင်လေထွက်လေအာယုံလေးက တိမ်မွေ့လာလေလေဘာဖြစ်လာလေလေတိမ်မွေ့လာလေလေဖြစ်ပါတယ်ဗျာကျန်းတန်းတဲ့ဝင်လေထွက်လေတွေကတပြည့်ပြည့်နဲ့ခြုံငိမ့်သွားမယ်တိမ်ဝင်လေထွက်လေတွေကတိမ်မွေ့လာတယ်တိမ်မွေ့လာတယ်တိမ်မွေ့လာတဲ့ခန္ဓာကိုယ်ကငြိစိတ်ကငြိမ်းချမ်းလာမယ်ငြိမ်းချမ်းပြီးတဲ့အခါခန္ဓာကိုယ်ကိုယ်ရောစိတ်ကိုယ်တခါတည်းပုံ အင်းတုံငင်းနေတယ်ကျန်တဲ့ဝင်တွေတွေလေးကခြုံငင်းသွားပြီးတော့ပြပြနဲ့တိမ်မှုလာတာနောက်ဆုံးမှာဘလောက်တိတိမ်မှုသွားလဲဆိုရင်အာနာပါနကိုစနစ်တကျအောင်အောင်မြင်မြင်နဲ့အားထုတ်နိုင်လို့များသရုပ်ရဇန်လောက်ထိရောက်သွားပြီဆိုရင်ဒီအာနာပါနလို့ခေါ်တဲ့ဝင်လေထွက်လေတွေကလုံးလုံးကိုချုပ်ငြိမ်းသွားတယ်။အဲ့ဒါပတ်သက်လို့စံပေမှာအကိုကတကယ်ပါဠိတော်ဘုရားဟောဖို့ရှိပါသလားလို့မေးရင်ဦးဇင်းတို့အင်္ဂုတ္တနဝကနိဗ္ဗာန်မှာပေါ့ အနုပုပ္ပနိရောဓတုတ်တံဆိုတာရှိအနုပုပ္ပနိရောဓတုတ်တံဆိုတော့ဘာပြောတာလဲဆိုတော့အနုပုပ္ပအစဉ်အတိုင်းနိရောဓခြုံငင်းသွားတယ်အစဉ်တိုင်းခြုံငင်းသွားတယ်ဆိုတဲ့ဒါအနုပုပ္ပနိရောဓတုတ်တံဆိုတာတုတ်တံတစ်ခုငင်ကုတ်ထုံမှာရှိတယ်အဲ့အဲ့တုတ်တံမှာဘာပြောထားတော့ဆိုတော့ကိုဝါကိုတာရရှင်မှာဟောတာအဲ့ကိုဝါထဲမှာပေါ့လေဒါနံပါတ်1ပေါ့ပထမဇန်အခိုက်မှာခြုံငင်းသွားတဲ့တရားအဲ့တော့ပထမဇန်အခိုက်မှာဘာခြုံငင်းသွားတော့ဆိုတော့ကာမတင်ညာတွေခြုံငင်းသွားတယ် ဇန်ဆိုင်တယ်ဆိုတဲ့ပုဂ္ဂိုလ်ဒီဇန်ကမ္မထံအာယုံတစ်ခုခုကိုသူကသူ့စိုက်ဆိုင်ရှုနေတဲ့တို့ကြောင့်ထိုပုဂ္ဂိုလ်တဏ္ဍာမှာကာမအာယုံကြီးခြုံငင်းသွားအဲကာမတင်ညာပေါ့ကာမတင်ညာကြီးခြုံငင်းသွားအဲဒါကြောင့်မလို့ဒါပရမသနံသမပန္နတကာမညာနိရုဒ္ဓဟောတိပရမသနံပထမအဇံကိုသမပန္နတဝင်စားသောပုဂ္ဂိုလ်ဟာကာမတင်ညာကာမတင်ညာသည်နိရုဒ္ဓခြုံငင်းကြကုန်သည် နိရုဒ္ဓခြုံငင်းဒီဟောဒီတိဟောကာမတင်ညာခြုံငင်းသွားတယ်ဗဒမဇံကိုရတဲ့ပုဂ္ဂိုလ်နောက်တကဒုတိယဇာနသမပန္နတာဝိတကအဝိဇာရာနိရုဒ္ဓဟောဒီဟောဒုတိယဇံကိုဝင်စားနေတဲ့ပုဂ္ဂိုလ်မှာဘာဖြစ်တော့ဝိတက်ဝိဇာရာခြုံငင်းသွားတယ်ဒါဒါကြီးတွေဓမ္မကြီးတွေဒီထဲမှာသမထဘိုင်းကိုအထုတ်တဲ့သူတော်ကောင်းတွေနဲ့ပါကောင်းပါမှာပဲအဲ့လိုပါလို့ရှိရင်ဒီတရားနာရတဲ့သူတော်ကောင်းတွေဒါကောင်းကောင်းသိတယ်ဥမာပရမဇံကိုဝင်စားတဲ့အခါမှာဝိတ္တဝိဇာရပိတိဒုက္ခဧကကရာဆိုတဲ့ဇံက၅ပါးရှိပြီမဲ့ ဒုတိယဇန်ခရောက်သွားတဲ့ဝိတဝိဇာရာပြုတ်သွားပြီပီတိဒုက္ခဧကဂါရစတုတ်ကနေပြောတာပေါ့ပီတိဒုက္ခဧကဂါရဆိုဇန်က၃ပါးပဲကျန်ဝိတဝိဇာရာပြုတ်သွားဝိတဝိဇာရာပြုတ်သွားပြီဆိုအဲ့ဒုတိယဇန်ခိုက်မှာဝိတဝိဇာရာခြုံငိမ့်သွားတယ်လို့တူပြောတာဒါကြောင့်မလို့ဒုတိယဇန်သမပန္နတဝိတကဝိဇာရာနိဒုဒ္ဓဂုံတိဟောဝိတနဲ့ဝိဇာရာခြုံငိမ့်သွားဟောနောက်တကတတိယခြုံငိမ့်တာအစဉ်တိုင်းခြုံငိမ့်တာနော်ပထမဇန်မှာကာမတင်ညာခြုံငိမ့်တယ်ဒုတိယဇန်မှာဒါဝိတဝိဇာရာခြုံငိမ့်တယ်ဟောအခုအစဉ်တိုင်းခြုံငိမ့်တာလား တတိယဇာနသမပဏ္ဏတပိတိနိဒုဒ္ဓဟောတိဇာနတတိယဇံကိုသမပဏ္ဏတဝင်စားနေတဲ့ပုဂ္ဂိုလ်ဟာပိတိနှစ်သက်မှုဆိုတဲ့ပိတိဒီနိဒုဒ္ဓချုပ်ဒီဟောတိဖြစ်ဟောဒုတိယတတိယဇံကိုဝင်စားလိုက်ပြီဆိုရင်ဒီခါလေးပိတိကချုပ်ငင်းသွားတယ်ဒါကြောင့်မလို့ဇံဝင်စားတဲ့ပုဂ္ဂိုလ်သိရဲ့တတိယဇံရောက်သွားရင်ပိတိပါပြုတ်ပြီးတော့ဒုက္ခနဲ့ဧကကတာဇံကနှစ်ပါးပဲရှိတယ်ပိတေဝိဇာရပိတိဆိုအစဉ်တိုင်းချုပ်သွားတယ်တတိယဇံရောက်တော့ဒုက္ခနဲ့ဧကကတာပဲရှိတော့ဟောနောက်တစ်ခါဘာဖြစ်တော့ စရုဒ္ဒံစရုဒ္ဒဇံကိုဝင်စားမိပုဂ္ဂိုလ်တူတယောက်ပါအဲ့တော့ဆိုရင်အစဉ်တိုင်းချုပ်လာစရုဒ္ဒံဇာနံတမံပဏ္ဍတအတ္တတာပတ္တတာနိဒုဒ္ဒဟွန်တိစရုဒ္ဒဇာနံစရုဒ္ဒဇံကိုတမံပဏ္ဍတဝင်စားတော်ပုဂ္ဂိုလ်အတ္တတာပတ္တတာဝင်တဲ့တွက်တဲ့တို့ဒီနိဒုဒ္ဒချုပ်ငင်းကြကုန်ဒီဟွန်တိကြည်ကြလေကုန်ဤဟောတခါလဲစရုဒ္ဒဇံကိုရောက်လာပြီဆိုရင်အဲ့ဝင်သက်တွေထွက်တဲ့နေပါချုပ်သွားတာသူကြတော့သူကခုနဇိုင်ကနှစ်ပါးတက်ကဒုက္ခဧကဂရမှာ ဝေဒနာဆိုတဲ့ဒုက္ခချုပ်လို့မရအောင်ဝေဒနာဆိုတာစိတ်ရှိတိုင်းဝေဒနာဖြစ်နေပြီးတော့ဒုက္ခချုပ်လို့မရအောင်တိုးတော့တော့ဘာဖြစ်လို့ဆိုဝေဒနာကတော့ပြောင်းသွားပြီချုပ်တော့မချုပ်ဘူးဒုက္ခဝေဒနာနေရာမှာဥပက္ခဝေဒနာဖြစ်သွားတယ်ဥပက္ခနဲ့ဧကကနာဆိုနှစ်မျိုးဖြစ်သွားအဲ့တော့ဇံအင်္ဂါကယော့မသွားဘူးတတိယဇံမှာဒုက္ခနဲ့ဧကကနာဟောသုဒ္ဓဇံရောက်တော့ဒုက္ခနေရာမှာဥပက္ခဆိုတဲ့ဝေဒနာပြောင်းပြီးတော့ဝေဒနာတော့ရှိနေတယ်ဒါပေမဲ့ဒုက္ခဝေဒနာနဲ့ပြောင်းပြီးတော့ငါဝင်လာလို့ဆိုတော့ဥပက္ခဝင်လာပြီးတော့ဧကကနာနဲ့ဇံကနှစ်ပါးကနှစ်ပါးအဲ့တော့ဒီနေရာမှာ အချုပ်သွားတာဒီအတ္တနာပတ္တတာလို့ခေါ်တဲ့ဝင်သက်ထွက်တဲ့ချုပ်တယ်ဝင်လေထွက်လေချုပ်တယ်ဘာချုပ်တော့လို့ဝင်လေထွက်လေချုပ်ပါတယ်ဗျာဒီအဲ့ဒီသုဒ္ဓဇံကိုရောက်အောင်ဝင်လေထွက်ဆက်ပြီးတော့ဦးဇင်းတို့သွားမယ်ဆိုတော့ကိုကုချုပ်တယ်ဟိုအာဂါသနိဒာယေနဇံမှာဝင်စားတဲ့အခါမှာရူပတင်ညာယေနဇံကိုဝင်စားတဲ့အခါမှာအာဂါသနိဒာယေရဏတင်ညာချုပ်တယ်စသည်အပြင်ပေါ့အစဉ်တိုင်းသွားတာနောက်ဆုံးမှာဟိုနေပါ ညာယရဏဇံကိုရောက်တဲ့အခါမှာဒါဟိုအဂိညာယရဏတင်ညာချုပ်တယ်သတ္တရားပြင်နိရောဓဓမ္မဘက်ကိုဝင်စားတဲ့အခါမှာဟိုဝေဒနာတင်ညာတွေချုပ်တယ်ပေါ့နော်အဲအဲ့လိုအစဉ်အတိုင်းချုပ်သွားတာပေါ့အဲ့တော့၉မျိုးရှိတယ်ဒါဘုရားဟောပဲအကြောင်းမလို့ဒါကိုဘုရားဟောရှိပါသလားလို့မေးရင်တော့ဦးဇင်းတို့အင်္ဂုတ္တနဝကနိဗ္ဗာန်မှာ အနုပုပ္ပအနုပုပ္ပနိရောဓတုတ်တံဆိုတာကိုတို့တခါရေးဒီမှာအဲ့မှာရှားပြီးတော့ ဖတ်ကြဩကဲပြောတင်တာဒီနေ့မှာဗာပြောတင်တာလို့ဆိုတော့အဲ့တော့ဝင်နေတွက်လေကြီးဒီလိုရေတွက်တဲ့နေလေးကနေစပြီးအစဉ်အတိုင်းရှုလာခဲ့တဲ့သူတော်ကောင်းတယောက်အတွက်ယုံရင်းကြမ်းတမ်းတဲ့လေဒီညမှာတော့မိမိကသတုဒ္ဒဇန်တိမရောက်သေးတဲ့အတွက်ကြောင့်ဝင်လေတွက်လေကလုံးလုံးကြီးချုပ်သွားမှာဘူးသို့တော့ကြမ်းတမ်းတဲ့ဝင်လေတွက်လေတွေကတော့ချုပ်သွားမယ်ကျန်တဲ့ဝင်လေတွက်လေတွေချုပ်ပြီးတော့တိမ်ငွေ့နူးညံ့တဲ့ဝင်လေတွက်လေတွေပဲကျန်ခဲ့ပါမယ်အကြမ်းပြီးတော့ဒီကနေ့ခန္ဓာကိုယ်ကပေါ်ပေါ်ပေါ်ပေါ်ဖြစ်လာတယ်ကောင်းကင်ထဲမှာပြန်သူတို့ဖြစ်လာတယ်ဆိုတာတွေ့သည် သူတော်ကောင်းတယောက်ပဲကောင်းတဲ့လက္ခဏာဖြစ်ပြီးဟာငါတို့ဝင်ထွက်လေတွေကတော့တိမ်မွေ့သွားပြီချို့ချို့သူတော်ကောင်းတွေမှာဝင်ထွက်လေကတိမ်မွေ့သွားတဲ့အခါတတိကမလိုက်နိုင်သတိမလိုက်နိုင်တဲ့အခါမှာဝင်ထွက်လေပျောက်သွားတယ်လို့ချို့ချို့ကပြင်ညပြန်အဲ့တော့ဒီနေရာမှာတက်ပြီးတော့ဒါဦးဇင်းတို့ဒါအခက်အခဲလေးတွေကိုပြောပြတာအဲ့ဒီကတိမ်မွေ့လာတဲ့အခါမှာဘာဖြစ်တတ်တုံးလို့နေတော့ယောဂီသူတော်ကောင်းတယောက်ဒီတိမ်မွေ့တဲ့ဝင်လေထွက်လေအာယုံနဲ့ယောဂီသူတော်ကောင်းရဲ့စိတ်ကမရင်းကြီးသေးဘူး မရင်းနှီးသေးတဲ့အခါကျတော့ဝင်နေထွက်လေလေးကတိမ်ဝင့်သွားပြီဆိုရင်စိတ်တိမ်ဝင့်နူးညံ့တဲ့ဝင်နေထွက်လေလေးနဲ့မရင်းနှီးတဲ့အတွက်ကြောင့်ဝင်နေထွက်လေအာယုံပေါ်မှာတတိကကန့်မထားနိုင်မသွားမမြဲထမြဲအောင်ထားလို့မရမရတဲ့အခါကျဘာဖြစ်လို့ဆိုတော့ဒါကလည်းဝင်နေထွက်လေကပျောက်သွားသွားကိုကတတိဝိရိယလေးကအားကမကောင်းသေးဘူးအာထုတ်ခါစားဖြစ်နေတာအာထုတ်ခါစားဖြစ်တဲ့အတွက်တတိကအားနေနေတဲ့အချိန်မှာဝင်နေထွက်လေလေးကပျောက်သွားသွားတယ်လို့တွေ့အဲ့ချိန်မှာအဲ့လိုဖြစ်လာလို့ရှိရင်ဘာဖြစ်တယ်တော့ဦးဇင်းတို့ အဲ့လိုဝင်လေထွက်လေပျောက်သွားတဲ့သူတော်ကောင်းသည်တဲ့ဆရာကတော့ပြောတယ်ထမသွားပါနဲ့ဝင်ထွက်လေပျောက်သွားလို့ရှိရင်ဟာငါဝင်လေထွက်လေတော့ပျောက်သွားပြီလို့ထမသွားနဲ့အဲ့တော့ထမသွားပဲနဲ့နောက်တစ်ခါဟာဆရာကိုသွားပြီးမေးမယ်ဘာဖြစ်တယ်ညာဖြစ်တယ်ဘယ်လိုလဲမလုပ်ပါနဲ့တဲ့တခါလဲဘာလို့အောင်မလို့အဲ့ထိတဲ့နေရာလေးကလည်းစောင့်ပြီးတော့နေပါအဲ့တော့ဦးဇင်းတို့ဝင်လေထွက်လေလေးပျောက်သွားပြီဆိုရင်ထသွားမှာမသွားဘူးလားထမသွားရပါဘူးခင်ဗျာအာမင်ကမ္မထအလုပ်ကို ရုပ်သိမ့်ပြီးတော့ထသွားတာမျိုးမလုပ်ရဘူးဝင်နေထွက်လေးလေးကတိမ်မွေ့သွားလို့ကိုမသိတော့ဘူးဆိုရင်ငြင်းငြင်းလေးပဲနေစိတ်ကိုအေးအေးလေးပဲထားနောက်ပြီးတော့ထိတဲ့နေရာလေးကပဲတတိလေးကပ်ပြီးပြန်ဆောင်နေသူသဘောကျအဲ့မှာချို့ချို့ယောဂီရတကလည်းဝင်နေထွက်လေးလေးကမတွေ့တော့ဘူးလေဆိုတော့ဘာဖြစ်လို့တိမ်မွေ့သွားတဲ့ဝင်နေထွက်လေးလေးကမတွေ့တော့တကလည်းဝင်နေထွက်လေးကျင်နေဇော်နေဟာငါတော့ဝင်နေထွက်လေးပျောက်ပြီးဆိုပြီးများသောအားဖြင့်ယောဂီတွေဦးဇင်းတို့ကိုလျှောက်တဲ့အခါမှာဒါကလည်းအသက်ကိုပြင်းပြင်းပြန်ရှူပြန် အသက်ကိုပြင်းပြင်းလေးပြန်ရှူလိုက်တော့ဘာဖြစ်လို့ဆိုတဲ့အခါကျတော့ဝင်နေထွက်တွေကပြန်ကြံ့တော့လို့သူကလိုလွယ်ကူနဲ့ပြန်ပြီးအဲ့လိုပြန်ပြူတာလေဒါတည်းလည်းပဲမှန်ကန်တဲ့နီးစနစ်မဟုတ်ဘူးကြောင့်မလို့ဝင်နေထွက်တွေကတိမ်ဝှေ့သွားလို့မိမိကတတိဝိရိယတွေကအားနေလို့ဝင်နေထွက်တွေကိုမသိလို့ဝင်နေထွက်တွေပျောက်သွားတယ်လို့ထင်ရင်တော့မှပဲဒါကမ္မထံကိုလည်းရက်မပြဘူးပြန်ပြီးတော့လေဝင်နေထွက်တွေကိုသိအောင်ထင်ထင်ရှားရှားဖြစ်ဝင်နေထွက်တွေကိုခက်ပြင်းပြင်းအသက်ကိုလှုပ်ရှူတာမျိုးလုပ်ရမလားမလုပ်ရဘူးလားမလုပ်ရပါဘူးဖေဟာ မလုံရဘူးဒါကြောင့်မလို့ဝင်နေထွက်လေးကိုတင်မှုတဲ့ဝင်လေထွက်လေးတွေပြောင်းရင်ထိရနေရလေးကပဲစောင့်ရမယ်ဒါဦးဇင်းတို့ကျေးဇူးတော်ရှင်ဖောင်းဆရာတော်ကတော့မပြောတော့ဆိုတော့ဝင်လေထွက်လေးလေးပျောက်သွားရင်မှုရှာတယ်လို့မရှာနဲ့ဘာရှာတယ်လို့မရှာဘူးဒါဒကာကြီးတွေဒကာမကြီးတွေမှုရှာလာတော့တွေ့မှမတူဘူးမိုးဥကြဆိုရင်ဦးဇင်းတို့အင်ဒေါ်ထဲမှာဆိုရင်ဒါမိုးအင်ဥလို့ခေါ်တာပေါ့အင်ဥလို့တဲဥလို့ခေါ်တယ် နေရာအရက်ဒေတာလိုက်ပြီးမတူမတူအဲအင်းဝီဆိုတဲ့ဒီမှုရှာတာပေါ့မှုရှာခြင်းဘာလို့တော့ဒါလည်းတစ်ပင်အောင်ညင်ဘက်တွေအောင်လိုက်ပြီးတော့မှုရှာဒီရှာဒီလိုရှာတာကပ်ပြီးတော့ရှာနေရအဲ့လိုရှာသလိုတဲ့ဒါမရှာဘူးအာဝင်တို့တွေပဲရောက်တယ်ဟဲ့တဲ့နာသီဝထက်နုကမ်းမြတကလည်းအမှုယူလို့နဲ့ဆိုရင်ကြောင်းကြတယ်ဒီလိုမရှာရဘူးမိမိပထမဦးဆုံးပေါ်ဝင်တွက်လေးတွေကိုဥမာနှာသီးပြားမှာတည်နေတဲ့ပုံကနှာသီးပြားလေးကစောင့်ပြီးဝင်တွက်လေးမှတ်လို့တပြည့်ပြည့်နဲ့တင်ငုလာလို့ ဝင်လေထွက်လေလေးပျောက်သွားရင်ကိုကနှာသီးပြားမှာမှတ်နေအဲ့နှာသီးပြားလေးမှာပဲတတိကပ်ပြီးစိတ်ကိုအေးအေးလေးထားအေးလေးထားပြီးငါရဲ့တတိဝိရိယတွေအားနေလို့ဝင်လေထွက်လေလို့ပြီးစိတ်ကိုအေးလေးထားလို့စိတ်ကအေးသွားရင်အဲ့ဒါဝင်လေထွက်လေလေးကိုပြန်ပြီးတော့ဒါတွေ့လိမ့်မယ်ဟိုတနေ့ကပြောခဲ့တဲ့ပုံကို9ယောက်ပေါ့အဲ့ဒီပုံကို9ယောက်ထဲမှာဒါမိဘနဲ့မှာရှိတဲ့ပုံကိုယဉ်နေတဲ့ပုံကိုတတိမိဘပုံကိုတည်တဲ့ပုံကိုသတ္တရားပြင်ဒီဟိုပုံကို9ယောက်ထဲမှာငါမပါဘူးဆိုတဲ့အတွက်ကြောင့်ငါဒီအသက်ရှင်နေတယ်လို့အဲ့လိုလေးစဉ်းကြီးပြောပဲ ဒီထိတဲ့နေရာလေးနောက်ဆုံးတိခဲ့တဲ့နေရာလေးကပဲစောင့်ပြီးတော့ပြန်မှတ်ရတယ်အဲ့လိုမှတ်လို့ရှိရင်တော့ဒါဝင်လေထွက်လေလေးကိုပြန်ပြီးတော့မိမိတို့တွေးနိုင်တယ်တွေးနိုင်လို့ရှိရင်တော့အဲ့တိမ်ငွေ့တဲ့ဝင်လေထွက်လေလေးကိုတွေးပြီးဆိုရင်တော့တောက်လျှောက်အဲ့တိမ်ငွေ့တဲ့ဝင်ထွက်လေလေးကိုပဲတောက်လျှောက်မှတ်နေလိုက်ပြီးတော့အဲ့လိုမြန်မှတ်နိုင်ခဲ့ရင်တော့မကြခင်မှာပဲထိုးသူတော်ကောင်းဒီဒါဒါအနာဘာနာနမိတ်လေးပေါ်နိုင်တယ်အလင်းရောင်လေးလည်းပေါ်နိုင်တယ်အဲ့လိုအနာဘာနာနမိတ်လေးပေါ်ခဲ့ရင်တော့သူနမိတ်လေးပေါ်ပြီဆိုရင်တော့အဲ့နမိတ်လေးကိုစူးစူးဆက်ဆက်ကလေးနဲ့အစဉ်တစိုက်မှတ်နေလိုက်လို့ရှိရင် ဒါသမာဓိအားတွေကောင်းလာမယ်နောက်ဆုံးမှာပြိပကနိမိတ်တီရောက်ပြီဆိုသူနိမိတ်မှာတဏှာကြီးတဏှာကြီးတဏှာကြီးကိုတဏှာကြီးစသည်အပြင်ဒိဋ္ဌံလို့ဒိဋ္ဌံနဲ့ဒိဋ္ဌံဆိုရင်တော့ထိုသူတော်ကောင်းကဒါဇိုင်းကားတွေစဆင်ကျင်လို့ရတယ်ဇိုင်းကားဆင်ကျင်လို့ရလို့ဇိုင်းကားရပြီဆိုတော့ဆင်ကျင်နိုင်တော့ဒါပထမဇန်ရလာတေချာသွားပြီဇန်ဆိုင်သွားပြီပေါ့ဒီကြောင့်မလို့အာနာပါနကမ္မထံကိုထိုတက်တဲ့တို့ပွားများအားထုတ်ခဲ့ရင်တော့အာနာပါနကမ္မထံပထမစတုကနဲ့စတုကအရာပေါ့ဒါစတုဒ္ဒဇန်ဒီအောင်မြင် ပေါင်းတဲ့သမာဓိတွေကိုနဲ့ဆိုင်တဲ့သမာဓိတွေကိုမိမိတို့ရနိုင်တယ်လို့ဒီလိုသဘောကျရမယ်အဲ့တော့အာနာပါနနဲ့ပတ်သက်လို့နောက်တစ်နေ့မှာဒီကြုံရမယ့်အခက်အခဲလေးနမိတ်အကြောင်းလေးတွေကိုတော့ဦးဇင်းတို့နောက်အပတ်မှာဆက်ပြီးတော့နည်းနည်းလေးပြောရင်းနဲ့ပထမစတုပ်ကကိုနောက်ပတ်လောက်တော့ဦးဇင်းသိနိုင်ပါမယ်။ဉာဏ်ကူးတဲ့ပိုင်းလေးကိုတည့်ပြောအဲ့တော့အခုဒီမှာတော့အာနာပါနကိုခုပြီးတော့အနုကရဏနည်းကိုသုံးလိုက်လို့ရှိရင်ဒါကြတဲ့ခုနကုသနာနည်းလည်းအကျုံးဝင်သွားမှာဟိုနမိတ်ပေါ်လာတဲ့အခါမှာဒါ ဆန်ဆိုင်ခဲ့ရင်တော့ဒါထပ်ပနာထပ်ပနာနည်းနဲ့တခါလဲပြည်ပြည်ပြည်ဆုံးသွားမှာဖြစ်တယ်လို့ဘယ်လိုသဘောကျပြီးတော့အကမ္မထန်နဲ့ကိုစီကိုစီနဲ့ဆိုင်တဲ့တမာတိကိုထူထောင်နိုင်ပြီးစိတ်တော်ဝိတ္တုစခန်းကိုဒါကိုစီကိုစီတက်လိုက်နိုင်တဲ့သူတော်ကောင်းတွေဖြစ်ကြကုန်ရတည်းသာဓုသာဓုသာဓုပါဗျာ ဆိုဒီမှာလေးစီစဉ်ဆက်ပြီးတော့ပါမယ်တမဖေရကျွန်တော်တို့ခန္ဓာစီစဉ်လေးရဆရာတော်မဝိပဿနာဆရာတော်ဖျားပြီးတော့ရေစက်ရင်ချပေးရမလားဟိုပြီးတော့တရားရင်ထိုင်မလားဖေရဒီအစဉ်တိုင်းပဲလုပ်တာ အရင်လိုပဲလေနော်အဲ့မှာဗျတရားထိုင်အဲ့မှာဗျခန္ဓာစင်လေးရဆရာတော်ရှင်သာနေရထမသာနေရဆရာထမဝိပဿနာကကမ္မထံတရားများနာယူကြည်တံကြခြင်းဖြစ်ပါတယ်ဓမ္မမိတ်ဆွေများခန္ဓာဉာဏ်ရဝိပဿနာတရားများနာယူကြည်တံကြပါရန်ဒီပေးလို့ဆိုပါပါခင်ဗျာဆရာတော်ဖျားပြီးတော့အဝိပဿနာကမ္မထံတရားများပိဿနာတော်မူရမူပါရန်လျှောက်ထားတောင်းခံပါသည်ဖျား တော့တရားအထုတ်တဲ့အပိုင်းနဲ့ပတ်သက်လို့သုတ္တကကြီးကမှတက်တာရဲ့အရိယာဘုံနဲ့စပြီးတော့ထိုင်နေပါပြီ။ဒီနေ့ကမှစစားခြင်းမှာဒါစောင်းကြောက်ကမ္မထန်တွေကဒါလည်းဗုဒ္ဓနာတတိကမ္မထန်မေတ္တာကမ္မထန်ဆိုအတိကမ္မထန်တွေကိုဒါ ဘုန်းကြီးဘုရားလုံးတတိတိကိုပွားများခြင်းနဲ့သူတော်ကောင်းကြီးကဘုရားလုံးတတိပြုစထံကိုပွားများလို့ရတယ်။စာမေတ္တာကမ္မဋ္ဌာန်းကိုပွားများခြင်းနဲ့သူတော်ကောင်းကြီးမေတ္တာကမ္မဋ္ဌာန်းကိုပွားများလို့ရတယ်။အဲ့လိုပွားများပြီးတဲ့အခါမှာသောင်းရောက်နေနဲ့ပွားများပြီးတဲ့အခါမိမိတို့လက်သုံးကမ္မဋ္ဌာန်းကိုတစ်ဆင့်တက်ပြီးတော့ကျင့်ကိုအထုတ်ကြရမှာဖြစ်တယ်။အဲ့တော့လက်သုံးကမ္မဋ္ဌာန်းကိုပွားများအထုတ်တဲ့သူတော်ကောင်းတွေကဒီထဲမှာဦးဇင်းတို့ဟိုကမ္မဋ္ဌာန်းအစုံတော့ပါကောင်း ဒီကယောဂီတွေရောပါအောင်ဆိုအဲ့တော့အဲ့မှာဆိုကြပါလို့ဝိပဿနာပိုင်းရောက်နေတဲ့သူတော်ကောင်းမှပြင်နိုင်တဲ့ဝိပဿနာကိုဆက်လက်အားထုတ်ကြရအောင်။ခုနယောဂဉာဏ်ကိုရောက်နေတဲ့သူတော်ကောင်းတွေပြိပရိသသမုပ္ပါရှုခွပိုင်းရောက်နေတဲ့ပုဂ္ဂိုလ်တွေပြည့်နေပရိသသမုပ္ပါပေါ့။ကြောင်ကျိုးဆက်နေမှုပြီးတော့ကြောင်ကျိုးဆက်နေကြရမှာဖြစ်တယ်လို့အဲယောဂကမ္မဋ္ဌာန်းကမ္မဋ္ဌာန်းပိုင်းရောက်နေတဲ့သူတော်ကောင်းများပြင်နေမိမိရောက်စေဆက်လက်အပေါ်များချအထုတ်ကြပါ။တကယ်၍သမဏရှိနေတဲ့သူတော်ကောင်းတယောက်ဒီသမဏကမ္မဋ္ဌာန်းမိမိဆံရ ဒီအနေနဲ့ဒုက္ခမတန်းတွေကိုစစ်တစ်စစ်စစ်ပြီးတော့အရှိကိုတစ်စစ်ဆက်လက်ကြိုးစားအထောက်ကြရမှာဖြစ်ဒီအဲ့လိုမျိုးပဲနဲ့စကားသာသူတော်ကောင်းဦးဇင်းတို့ဒီမှာတော့ခုအာနာပါနအကြောင်းကိုပြောနေတော့အာနာပါနကမ္မဋ္ဌာန်းလေးကိုပဲဦးဇင်းတို့ဒါဒီလိုတော့ပြောခဲ့တဲ့အထက်ကပေါ့ဟိုသူတော်ကောင်းများနဲ့တို့တကကြီးတွေကမှကြီးဒီဂျုံရနိုင်နေရာလေးတွေကိုဦးဇင်းတို့ရွေးချယ်ပြီးတော့ပြောပြီးသွားအဲ့တော့ဒီအာနာပါနကမ္မဋ္ဌာန်းဒီဒါ ပူဇော်ပြတယ်မှဒီနာရီဝနဲ့အထက်လူကံကြပေါ့အရိယာပုဂ္ဂိုလ်တွေတို့ဒါစားတဲ့ဒုံကာယံပဏိဒါယဆိုတဲ့အတိုင်းသပိုင်းခဏတို့လေးကိုဖန်ဖန်ဖန်ပြီးတဲ့အခါနာရီဝနဲ့အထက်လူကံကြဆိုတဲ့အမျိုးထွက်လေးကြည်ရနေရာလေးမှာတတိလေးကြိုက်အဲ့ဒီဝနေထွက်လေးလို့အလိုက်တင်ပြီးမှတ်တိနေလို့ရှိရင်ဒီတွက်စရာလည်းမလိုဘူးငွေရွက်လေးလေးတိနေတဲ့အချိန်မှာဒီတွက်စရာမလိုဘူးဘယ်လိုပဲနဲ့ဒီနေ့ပြည့်နေရလေးကစောင်းပြီးဒီကလေးလေးကိုမှတ်နေရအဲ့လိုမှတ်တဲ့အခါမှာ ကြီးစွာသောဝတ်တယ်အဲ့တော့တတိကြီးကြီးနေထားရတတိကြီးကြီးနေထားပြီးတော့ဒီပလီကိုပေါ်မြအားတော့ဒီနေရာမှာဦးဇင်းတို့စိတ်ကြီးပို့တော့ဦးဇင်းတို့တိုက်တော့လေအဲ့တော့စိတ်ကိုစောင့်တည်ဖို့ဆိုတဲ့အပိုင်းဟိုဒိဋ္ဌာန်နာလည်းတော့တူတော့တူတယ်အရင်ကြီးတော့မတူဘူးအဲ့တော့ဒိဋ္ဌာန်နဲ့ဆိုတာကတော့ဥမာတော်တော်နဲ့ရှင်းရှင်းရတယ်သူတော်ကောင်းတရားအနေနဲ့ဥမာအနာမနာပြိပာကနေမိမျိုးမှာတဏှာကြီးဆိုတဏ တိတ်ချင်တနာရီခွဲဆိုတနာရီတိတ်ချင်ခုဒီနေရာမှာတော့မိမိကအဲ့လောက်ကြီးဒါလမိတ်ရတဲ့အဆင့်အထိလောက်ကြီးတိတ်ချင်လို့တော့မရဘူးဒီဘက်လေးကိုဘယ်လောက်ရပါလို့တိတ်ချင်သို့တော့စိတ်ကလေးကိုစောက်တည်ထားပေါ့အဲ့တော့စကလုံးနှလုံးတော့နီးပါတယ်သို့တော့ဦးဇင်းတို့ပါဠိကတော့ကွဲတယ်ပါဠိမှာတော့ဘာပြောတော့ဆိုတော့စိတ်ကိုဟိုစောက်တည်တယ်တနည်းအားဖြင့်တတ်မှတ်တယ်တတ်မှတ်တာကိုနိယာမိတာဟောနောက်တစ်ခါကျတော့ပရိနာမိတာစိတ်ကိုညှို့ရ ဟောနောက်တခါကျတော့သမှုဒါစရာဒီသုံးမျိုးတွေကိုတို့တခါရေးပြီးမရေးရသုံးရင်တော့ဒီအနာမဒီကမ္မထအထုတ်တဲ့သူတော်ကောင်းအတွက်အမြဲတမ်းအကျိုးရှိတယ်အဲ့တော့နံပါတ်1ပြောချင်တာကဘာလဲဆိုတော့ဝင်တွက်လေးလေးကိုသိပြီးဆိုတဲ့ပုံကစတရားအမထုတ်ခင်အဲ့တော့စိတ်ကိုသူကနိယမိတပိုင်းဖြတ်ထားရတနည်းအားဖြင့်စိတ်ကိုစောက်တည်ထားရအဲ့ဘာစောက်တည်ထားတော့ဒီတထိုင်မှာငါဒီဝင်လေထွက်လေအာယုံလေးနဲ့ပဲနေမယ်လို့ဒီလိုစိတ်ကလေးကိုပိုင်းပြ ဒိဋ္ဌာနာကတော့ခုနတထိုင်လုံးရစီရမယ်ဆိုတဏှာကြီးရစီရမယ်ဆိုတဏှာကြီးတိတိကျကျရတာဒါဒိဋ္ဌာနေလို့ခေါ်တာကိုကအဲ့လောက်ကြီးစွမ်းနိုင်ကြတော့စွမ်းနိုင်အဲ့တော့ဒီတဏှာကြီးတွေ့မှာဝင်လေထွက်လေကိုသိရခါလဲရှိမယ်မသိတဲ့ခါလဲရှိတယ်စသဖြင့်တော့ကောင်းအဲ့တော့စိတ်ကလေးကိုဒိဋ္ဌာနာမဟုတ်ဘူးစောက်တည်ရဲ့နေရာပြင်တတ်မှတ်တာစိတ်ကိုတတ်မှတ်တာနေရာမိတာငါစိတ်ကိုဒီတထိုင်တွင်းမှာဝင်လေထွက်လေအာယုံကိုပဲငါနှစိတ်ကလေးကိုစောက်တည်ပြီးတော့တတ်မှတ်ပြီးအဲ့လိုတတ်မှတ်ပေးထားပြီးတဲ့ကခုန ပြိနာမိတာဆိုတဲ့အတိုင်းစိတ်ကလေးကိုလည်းတခါညှို့ထားရအဲ့ဒါကစိတ်ကိုညှို့ထားတယ်ဆိုတာကဒီတထိုင်ထိုင်ကြီးဆိုတာနဲ့တခါလေးစိတ်ကိုဝင်ရင်ထွက်လေအာယုံပေါ်မှာပဲဖြစ်နေကြရမယ်လို့ဒီလိုစိတ်ကိုဝင်ရင်ထွက်လေဆိုတဲ့ကမ္မထအာယုံလေးပေါ်မှာစိတ်ကိုညှို့ထားရအစိတ်ကိုတခါလေးညှို့တာဘာပဲဘလို့ပဲအတွေ့ရောက်လာတာရောက်လာသူ့ဘာသူလက်ခံပေးတိုင်းသို့တော့စိတ်ကတော့ဒီဝင်ရင်ထွက်လေအာယုံပေါ်မှာတောက်ချောက်ညှို့တာညှို့တာလို့ရှိရင်စိတ်ကအတွေးရောက်လို့ဘေးရောက်ခဏပဲပြီးရင်တခါ ဟိုနှလုံးသွင်းမှုကဒီအပေါ်မှာမလိုက်ရင်တခါလဲစိတ်ကပြန်ပြီးတော့ဝင်ထွက်လေပေါ်မှာပြန်ကျသွားတာဒါလိုစိတ်ကိုကိုင်းဆိုင်ထားတယ်လို့ခေါ်တယ်ဒါဗာနဲ့တူလို့ဆိုတော့ဦးဇင်းတို့ဇာတဲ့ဟိုနိဗ္ဗာန်ကိုမြုပ်သောကိုင်းသောဆိုင်သောစိတ်တရှိရတယ်ဆိုတဲ့သဘောပဲနာဒါနပဲပြုပြုတိလာပဲစောက်တီစောက်တီဘယ်လိုပဲလုပ်လို့အဲ့ဒါမိမိကကိုမြုပ်ကိုင်းဆိုင်တာမြင့်မဲ့ကိုမြုပ်ကိုင်းဆိုင်တာကုသမြကုသိုလ်ကနိဗ္ဗာန်ရောက်ရတဲ့အကြောင်းထောက်ပံ့ဖြစ်အဲ့လိုပဲ ဘလို့အခြေအနေလေးပဲစိတ်ကဖြစ်နေဖြစ်နေကိုအဲ့ဘောစိတ်ကိုမြှက်ထားတယ်ကမ္မလအာယုံပေါ်မှာစိတ်ကိုမြှက်ထားတယ်ဝင်နေတွက်လေးလေးပေါ်မှာစိတ်ကိုမြှက်ထားတယ်ဆိုရင်အဲ့ဒါအတွေးဘလို့ပဲဝင်လာဝင်လာအတွေးပြုတ်သွားတဲ့စိတ်ကကမ္မထအာယုံပေါ်ပဲပြန်ရောက်လာနောက်ဆိုအဲ့လိုညှို့မထားရင်စိတ်ကဒီအတွေးပြီးနောက်တွေနောက်တွေးပြီးနောက်တွေနောက်အာယုံပြီးနောက်အာယုံနောက်အာယုံနောက်အာယုံပြတ်တယ်ခြင်းရှိတယ်တတိုင်းလုံးမှာတို့တကိုင်းကြီးဒီမှာကြီးအဲ့ဒါအတွေးကဘာလဲလေပြီးတော့ဝင်နေတွက်လေးပါ ဒါမှတ်သားတဲ့အချိန်မှာအင်မတန်လေးတဲ့ဒါကြောင့်မို့စီကလေးကိုညှို့ထားရတယ်။ဘယ်ဘောဘောငါစိတ်ကနေမင်းလို့စိတ်ကိုညှို့ထားညှို့ထားလို့ရှိရင်ဒါကြတဲ့အတွေးပေါ်လာလို့အတွေးတစ်ခုပေါ်လာတော့အဲ့အတွေးပြတ်တာနဲ့စိတ်ကပြန်ပြီးတော့ဝင်တွက်လိုက်ပေါ်ကြာတယ်။ဒါစိတ်ကိုညှို့။နောက်သူတို့ဒါစိတ်ကိုလေ့ကျင့်ပေးရ။ဘုရားသနာစိတ်ကိုလေ့ကျင့်ပေးရတယ်ဆိုတာဘာပြောတာလဲဆိုတော့ဝင်လေထွက်လေပေါ်မှာစိတ်ကိုအမြဲတမ်းလေ့ကျင့်ထားရ။အဲဒါကတော့ဦးဇင်းတို့သွားထိုင်တဲ့အခါ ဟုတ်ရအောင်နိုင်တဲ့အခါမှာဒီကကမ္မထအားထုတ်တော့မယ်ဆိုတိုင်းပြီးဆိုမှဝင်ထွက်လေကိုနှိုက်ကျန်တဲ့အချိန်တွေမှာဝင်ထွက်လေကိုတိတ်တတိမအောင်ဆိုရင်အဲ့ဒါနိုင်တဲ့အခါကျတော့တိတ်ပြီးစိတ်ကအလေးအကျင့်နေတဲ့အတွက်ကြောင့်ဝင်ထွက်လေအောင်ပေါ်မှာတိတ်ကြကြမနေတတ်ဘူးဒါကြောင့်မို့လို့မလုပ်ရတော့ဆိုတော့စိတ်ကိုလေးကျင့်ပြီးရဥမာထိုင်တဲ့အခါမှာလည်းဝင်ထွက်လေမှတ်တယ်လို့အရိယာမှုပြောင်းနေအာဇင်းဉဏ်လျှောက်တယ်လျှောက်တဲ့အခါမှာလည်းဝင်ထွက်လေလေးကိုပဲစိတ်ကလေးကျင့်ပြီး တိအမြင်နဲ့မတိတော့မှတက်နိုင်ကြတော့ဝင်ထွက်လေးကိုတိအောင်ကြိုးစားပြီးမှတ်နေရင်သွားတဲ့အခါလေးလည်းမှတ်နောက်ဆုံးပေါ့လေဟိုရိယံဘုတ်ပေါ့ထိုင်တဲ့ကလျောင်းတဲ့အခါစပြီးတော့ဘယ်အချိန်မှရိယံဘုတ်တိုင်းရိယံဘုတ်တိုင်းမှာဝင်နေထွက်လေးလေးကိုနှလုံးသွင်းတာတိတဲ့အခါလေးလည်းတိမတိတဲ့ကိုယ့်ဘက်ကတက်နိုင်ကြတော့ဒီဝင်နေထွက်လေးကိုပေါ်မှာတိအောင်ကြိုးစားပြီးတော့စိတ်ကိုလေ့ကျင့်ထားရင်ဒါဥဒါဆိုတာကိုခေါ်တယ်လေ့ကျင့်ကောင်းတာအဲလေ့ကျင့်ကောင်းလာလို့အဲ့လိုသွားတဲ့အခါလေးလာတဲ့အခါလေးကဒီမှာလျောင်းစက်တဲ့အခါလေးမှာဝင်နေထွက်လေးကိုမှတ်တဲ့အလေ့ကျင့်လေးကကောင်းလာတယ် အဲ့ဒါမသိနေတာမှပဲအဲ့အလေးချင်းတွေကခုလိုထိုင်လိုက်တဲ့အခါဆိုအခြေသူပြုတယ်ဝင်တွေ့လေးအပေါ်မှာစိတ်ကငြင်းတော့တက်တယ်ဒါကြောင့်မလို့အဲ့လို၃ခုပေါ့စိတ်ကိုတတ်မှတ်ပေးရမယ်ထားရမယ်ဝင်တစ်ထိုင်လုံးမှာဝင်တွေ့လေးနဲ့ပဲထားဝင်တွေ့လေးအာယုံမှာပဲငါစိတ်ကိုငါမေစိတ်ကိုထားအဲ့ဒါကငါစိတ်ဒီဒီတစ်ထိုင်လုံးမှာဝင်တွေ့လေးအာယုံလေးပေါ်မှာပဲနေနေစိတ်ကိုညှို့ထားပြီးတော့လည်းပဲတကယ်လည်းမိမိကလေးကြည့်အဲ့လိုလေးကြည့်နေရှိတော့ ဒီကမ္မဋ္ဌာန်းအာရုံကိုစိတ်ကလေးကဟာတည်နေနိုင်မှာဖြစ်တယ်။ဝင်တွေ့လေအောင်လေးပေါ်မှာအချင်းချင်းချင်းတည်နေနာနဲ့အများနိဝရဏတရားတွေတတိပြီးပါပါပါပါပြီးတော့ပွားမေဇနာနိဝရဏဗျာပါဒနိဝရဏိနာမိတာနိဗ္ဗာန်ဥဇိကိဟုတ်တယ်ဥဇိကိစ္စနိဗ္ဗာန်ဟုတ်တယ်ဇာကုက္ကုဇာနိဗ္ဗာန်ဥဇိကိစ္စနိဗ္ဗာန်ဆိုဒီ ။ဒါလည်းတတိပြီးနဲ့မိမိစိတ်တဏ္ဍာကနေပါပါလာမယ်။နောက်ဆုံးမှာတော့ဒီနဲ့ဒုညနာတရားကြီးပွာသွားတဲ့အစဉ်ကိုရောက်ပြီးမိမိဒီနဲ့နေဆိုင်တဲ့တဏှာဒီကိုရမှာဖြစ်တယ်။ဒါကြောင့်ကိုယ်စားအထုတ်ကြအောင်ဆို။ ကောင်းတရားအနေနဲ့အခုလူဝင်25 7မိနစ်15မိနစ်လောက်ကြာတဲ့အခါခန္ဓာကိုယ်ကနာကျင်မှုတွေပေါ်လာတဲ့အဲလိုခန္ဓာကိုယ်ကနာကျင်မှုတွေပေါ်လာရင်အဲနာကျင်မှုဝေဒနာတွေမြင်လိုက်ပြီးမှတ်သားရမယ်ဒီလိုလေးတွေ့လေးအာယုံလေးမှာသိခံပြီးမှတ်သားနေတယ်ဝေဒနာလေးအာယုံမြင်တာမှတ်သားနိုင်ပြီး ဆိုရင်နာကျင်မှုတွေကသူ့လိုကြည့်ပြီးတော့သွားလိမ့်မယ်။အဲဒါမှဝင်ရတွေ့ရင်ဆက်ပြီးမှန်တယ်။ဟောတော့ကအတွေးတွေနဲ့ဝင်လာတတ်တယ်။အတွေးတွေဝင်လာတဲ့ဒီစီကိုလိုက်ပါလိမ့်မယ်။အတွေးတွေတော့ဘယ်နည်းစီကိုလိုက်စီနေအတွေးတွေဒီဘာရတဲ့လက်အာရုံမဟုတ်ဘူး။ဒါလိုဒီနေ့ကစင်ပြီးပြည့် လူမှုရေးစီးပွားရေးပညာရေးဆိုတာတရားအမှန်တုတ်တဲ့တနေ့ကအချိန်အများစုသူတို့အချိန်ကုန်ရဘုလိုတရားဘာဝနာအထုတ်တဲ့အချိန်ကထို့ပြည့်သောအာယုန်နဲ့မိမိရဲ့စိတ်ကိစ္စကိုပြီးဆိုရင်ဒါမိမိအတွက်တနေ့ကအမြတ်မရဘူးဒါကြောင့်တရားဘာဝနာအထုတ်ဖို့ပုဂ္ဂိုလ်ဒီတို့အတွေ့အာယုန် မတန်အာယုံလို့လို့မကြမကြစင်ကြီးပြီးပြီးမိမိရဲ့ကမတန်အာယုံလေးပေါ့စိတ်ကိုညှို့ကိုင်းရှားထားရအဲ့လိုစိတ်ကိုစောင့်တည်ပြီးတော့ညှို့ကိုင်းရှားထားပြီးမကြဝင်နေတွေ့အာယုံလေးပေါ်မှာမိမိစိတ်ကအလိုက်ပြီးနေသားတကြဖြစ်တယ်အဲ့လိုနေသားတကြပြီးပြင်းနေအောင်ဒီတွေ့လေးကိုရတဲ့တော့ပြုစုရပြီးတော့မအောင်ကံကြီး ဒါဒီမှုတွေကိုသိခံရရင်အတွေ့အာရုံတွေကိုသိခံပြီးတော့ဘယ်လိုကြိုးတွေကိုကြိုးစားနိုင်သိခံနိုင်ပါမှတရားပေါက်နာမှာအောင်မြင်တာသိခံနိုင်တဲ့ဒီကချင်းကြီးကိုအောင်မြင်ခြင်းနိုင်သိခံနိုင်တဲ့ပုဂ္ဂိုလ်တွေကလည်းသမာဓိချင်းကြီးကိုအောင်မြင်ခြင်းနိုင်သိခံနိုင်တဲ့ပုဂ္ဂိုလ်တွေကလည်းပညာချင်းကြီးကိုအောင်မြင် ကြည့်နိုင်တယ်ဘယ်လိုသဘောကျကြည့်ခံစိတ်ကလေးဝင်နာကြည့်မှုဒီလိုစနိုင်ကြလားအတွေ့အာရုံတွေနောက်လေးစိတ်ကိုမပေါအောင်ကြည့်ခံလို့ဒီလိုလေးကြည့်ခံပြီးအရင်ကလေးလေးကိုချိုးချောင်းလိုက်တာသူတို့သိပြီးတော့နာကြည့်မှုတွေကများနေတယ်ဝင်နေကလေးကိုမှတ်သားဖို့ရအနောက်ရှိပြီးတဲ့ဒီနာကျင်လာနေဆိုရင်တော့ သတိရဝင်ထွက်လေးမှတ်သားလေးနဲ့ကြောင်းလိုက်ဝင်ထွက်လေးပေါ်မှာတတိမလွတ်စေရဝင်ထွက်လေးပေါ်မှာတတိကပ်လေးရဲ့အရိယာပုဂ္ဂိုလ်ကိုကြောင်းလိုက်ဘယ်လိုအရိယာပုဂ္ဂိုလ်ကိုကြောင်းနိုင်ပြီဝင်ထွက်လေးပေါ်မှာတတိကပ်လေးဝင်အရိယာပုဂ္ဂိုလ်ကိုကြောင်းနိုင်ပြီညာခြင်းမှုတွေကပြည်တရောသွားပြီးတော့အမိထွက်လေးကိုဒါလေးတတိဖြစ်တယ်ဘယ်လိုလဲဒီစိတ် စေခံပြီးတော့အမြင့်တက်တဲ့အာရုံကိုအကျိုးစားပြီးတော့နေတဲ့အကြောင်းဆို ဘာသာအထူးချင်းချင်းဒီခန္ဓာမှာဖြစ်ပြီးအခြေအနေဒါကိုယ်စုံတရားကိုကိုယ်စုံပြီးတို့ရတော့နေတာသမထဘာဝနာလုပ်ငန်းကိုယ်စုံတို့ရလုပ်နေတာဒီလိုသဘောကျလက်ချင်းပြီးလက်ချရဒီမှာလေဒါဆုံးပတ်ကြအောင်ဆို အရှင်ဖျားတပည့်တော်လေးအဲ့ဒီအာနာပါနာရှူတဲ့ချိန်ကြလို့ရှိရင်ဒီအရှိအတူသိရမှာရဲ့အစအလယ်ဆုံးသိရမှာရေလို့ပါတယ်အဲ့ဒါပြီးတော့ဒါပေမဲ့သက်ရှူတာလေးကိုပဲသိနေရင်အဲ့ဒီမှတ်တာအရှိတူလားအစအလယ်ဆုံးလားမှတ်တာနောက်ရှက်ဖြစ်နေအဲဘာဘာဆလုံးလို့ဖြစ်အရှိတူအစအလယ်ဆုံးလေးကိုတော့တော်တော်လေးကြာကြာမှတ်တင်တယ်အဲအရှိတူတော်တော်မှတ်တင်တယ်ပြီးမှအစအလယ်ဆုံးပြောင်းရမယ်အဲ့ဒီလိုမျိုးစီကံလားဖေ။ပြီးတော့ အဲ့ဒါသိချင်ပါတယ်ဖေဟိုစီကန်းအရင်တော့မဟုတ်ပါဘူးလို့အစဉ်အတိုင်းဟိုဒေသနာတော့ဟောတာပါသို့တော်လည်းဦးဇင်းတို့ဒီယောဂီသူတော်ကောင်းကတစ်ခါလေးမှဒီဝင်လေထွက်လေကိုမှတ်နေသူအရှိသူတတိပဌာမိပဲသူတမာလေးကသူ့ကိုလက်ဆိုင်သွားတဲ့အခါမှာဇာလည်းဆုံးဝင်မဟုတ်ဘူးဝင်လေထွက်လေကိုမှတ်နေနေကိုပဲနမိတ်ပေါ်ရင်သူတော်ကောင်းတွေရှိပါတယ် တကယ်ကြည့်စဉ်ကတော့ဝင်နေပြလိမ့်မယ်မချင်းတဲ့ဓမ္မရိကအကောင်းလာရင်အစီတူလေးတည်ပြီးသားဖြစ်အစလည်းဆုံးလည်းတည်ပြီးသားဖြစ်ပြီးဝင်ကအလိုလိုဟိုတိမ်မွေ့သွားတဲ့အစဉ်ကိုရောက်ပြီးတော့နမိတ်တန်ဆိုင်တယ်ဒါကတော့သူဖြူကြည့်စဉ်ပဲဟိုကတည်တယ်ရင်လုံနေစရာမလိုအဲ့တော့ဝင်နေပြလိမ့်ကိုစောင့်နှက်နေလို့တတိကမြင်နေတယ်မြင်နေတော်တော်မြင်လို့သူ့ဘာသူတည်မှုအဲ့ဒီအစီရောက်သွားတယ်အဲ့ဒီလိုကောင်ကပြန်ပြီးတော့အစီတူတူအစနဲ့ဆုံးလို့ ဟိုမှတ်စရာမလိုပါဘူးဟိုတခါလေးသူပါသွားတယ်သို့တော့တချို့ယောဂီကဥမာဝင်ရထွက်လေးကိုမှတ်တယ်ဟိုတနားရီတနားရီထိုင်တန်းရတယ်တနားရီခွင့်ဒါပေမဲ့ဓမ္မရိကတက်မလာဘူးအဲအဲ့လိုသူတော်ကောင်းမျိုးတွေ့ဆိုရင်တော့ခုနပြောတဲ့ဝင်ရထွက်လေးလေးကိုနည်းနည်းလေးဟိုပေါ့ဟိုပုံမှန်တတိမြဲဖို့လိုပြီးတို့အတွက်ကြောင့်တတိဆက်ဆံမှုမရှိလို့ဒါနမိတ်မပေါ်ဘူးဇာတိဖြစ်နိုင်တော့အဲ့ဒီအတွက်ကြောင့်တော့အစင်တက်ပြီးတော့အစီတူလေးတည်အောင်ကြိုးစားတာ ရေဒီယိုကိုတော်တော်လေးကြိုးစားလိုက်လို့လည်းတစ်ထိုင်တစ်ထိုင်ကြိုးစားတယ်ထိုင်တိုင်းထိုင်တိုင်းဒီတနားနမိတ်ပေါ်နေဆိုရင်တော့ဒါကောင်းတာနမိတ်မပေါ်သေးဘူးဆိုရင်တော့အဲ့ကြရင်တော့သုံးလေးလက်တစ်ပတ်လောက်လည်းရနေပါသေးတယ်ဟိုနမိတ်လည်းမပေါ်သေးဘူးဆိုအဲ့ကြရင်ကိုအားရပြီဆိုရှေ့တစ်စင်းတက်ပြီးအဲ့ကြတော့အစားလည်းဆုံးပြောင်းရှိအဲ့လိုရှိပါလားအဲ့တော့ကိုကဝင်လေထွက်လေလေးပဲရှုလို့အဆင်ပြေနေပြီဆိုဝင်လေထွက်လေလေးပဲရှုအစီတို့လို့အစားလည်းဆုံး ပြောင်းလို့ရသေးတယ်ပေါ့နော်။ဟုတ်တယ်ပါဗျာ။ဒါပေမဲ့သူကလည်းကောင်းသွားလိုက်အလုပ်တစ်ဖက်နဲ့ဆိုတော့ကောင်းသွားလိုက်ပြီးလို့ရှိရင်နောက်တစ်ခေါက်ပြန်စရင်လည်းခက်နေတဲ့ခါကျရင်အဲ့တော့ခက်တယ်ဆိုလို့ရှိရင်အဲ့လိုအရှိတူပြတ်မှတ်အဲ့လိုတမာရီရအောင်မျိုးစုံလို့ပေါ့နော်ရှင်ဗျာအဲ့မှန်လားဗျာဒီလိုပေါ့ပြန်ပြန်စလို့ရှိရင်တော့အဲ့အစကတော့ကိုယ်စဉ်းပြီးတဲ့ဟာပြန်ပြန်ရှုပေါ့အဲ့တော့ဒီညမှာဦးစင်းကလည်းစိတ်ကလေးနည်းနည်းကိုချိန်ပြောချင်တာတင်ပါဗျာဟို အင်္ဂလာဆရာတော်ကြီးကဆရာဦးလေးဖတ်ဆရာတော်ကသိပြီးတော့ဥပမာပေးကောင်းတယ်ဆရာတော်ကကိယောဆရာတော်တုံးတူနဲ့ရေကူးနေတယ်ပဲအဲတုံးတူနဲ့ရေကူးတယ်ဆိုတာလူတယောက်ကရေကူးနေတော့တုံးကတ်တူတူလေးပတ်ပြီးရေရေထဲချောင်းနဲ့ဆင်းသွားရေထဲချောင်းနဲ့ဆင်းပြီးတုံးလေးကိုပုံမှာလူကတက်ပြီးတော့ကူးမယ်ပေါ့ဒါပေမဲ့တုံးကတိုးနေတဲ့အခါကျတော့ဖြစ်တော့ဒီတော့အဲလူကတုံးပေါ်တက်လိုက် တုံးကလေးပြီးကြာတော့လူကအောက်ရိုက်တုံးကအပေါ်ရောက်တယ်တခါပြန်ပြီးအဲ့အပေါ်ရောက်တဲ့တုံးကိုသူကပြန်တက်လာအဲဒါကလည်းတုံးကတော့လားတုံးကအပေါ်ရောက်လိုက်တယ်အဲတုံးနေလူတွေကသူတွေပြန်ကိုယ်တွေပြန်ဖြစ်တယ်အဲ့လိုပဲကုကယောဂီတွေကဒီသာတော့အာထုတ်တယ်တဲ့ဒါပေမဲ့အချိန်ကမပေးနိုင်တော့ဒီမှာလည်းဒါနဲ့ဟိုဘာဝနာစိတ်နဲ့ကအဲ့ဒါတုံးလို့နဲ့ပြေကူးတဲ့လူလူဖြစ်နေသူတွေပြန်ကိုယ်တွေပြန်နဲ့အဘယ်ကအနိုင်ရလဲပေါ့ကောပဲ ဟုတ်တယ်ပါဗျာဖြစ်တော့အေးအေးအေးအမ်အရှင်ဗျာနောက်တစ်ခုကမျက်စိအဲ့ဒီဇဲဟိုအဲ့ဒီဟိုဒီမှတ်သားနေတဲ့နေရာလေးကိုမျက်စိစူးတာမျက်စိကတွင်းညနေရှင်ဗျာလမ်းကြည့်တာမပါရဘူးလို့ပြောတယ်ဗျာအဲ့ဒါရောက်ရောက်သွားရင်အဲ့ဒါကြီးမရအောင်ဖဲတာအဲ့ဒါအဲ့ဒါအဲ့ဒါမရောက်เสียအောင်ဆိုမှန်လားဗျာမျက်စိကအာယုံကိုစကုဝိညာဉ်ဓမ္မမှာသူကမနောဝိညာဉ်ဓမ္မ အဲ့တော့သကုဝိညာဉ်ကဓမ္မစာက မျက်စိနဲ့မြင်နိုင်တာကရူပါယုံအစင်းကမနောဝိညာဉ်ဓမ္မဖြစ်တဲ့အတွက်ကြောင့်ဒီအတိစိတ်နဲ့မသိရအဲ့အတွက်ကြောင့်မျက်စိနဲ့ကြည့်လို့လည်းဒီလိုလည်းမမြင်အောင်အဲ့တွန့်တော့ဗာဖြစ်တတ်တယ်ဆိုတော့အဲ့တော့မျိုးလုံးတော့မှိတ်ထားကြည့်ပါဆိုတော့အဲ့ဟိုအားဆိုင်တဲ့အခါမှာမျိုးလုံးမှာတော့အခုကြည့်ကြည့်တဲ့သဘောရှိအဲ့ကမှကြားလို့ရှိရင်မျိုးလုံးတွေအောက်လာတော့ဘာလို့ဒီလိုဖြစ်တတ်တာဒါပေမဲ့မျက်စိနဲ့တကယ်ပွင့်ကြည့်လည်းဘာမှမမြင်ရပါဘူးအဲ့အတွက်ကြောင့် ဟိုမျက်စိနဲ့ကြည့်တာတော့မလောက်ရဘူးသို့တော့သူ့ဘာသူဟိုမှတ်လို့ရနေရဆိုရင်ကိစ္စမရှိဘူးအဲ့ဒီကိုမျက်စိကိုပြန်စစ်မရအောင်အဲတချို့ကကြတော့သူကမျက်စိနဲ့မကြည့်အောင်ဆိုတာဒါကြတဲ့အာထုံနေနေငါမျက်စိနဲ့မျက်ကြည့်နေသလားကြည့်နေသလားဆိုပြီးတော့သွားပြီးတော့ဆိုရင်ဝင်တာပေါ့အဲဆိုရင်ဝင်ရင်းကိုကအဲ့ဒါဖိတ်ခေါ်တာအဲမျက်စိနဲ့ကြည့်ပြီးသားဖြစ်တော့ကြည့်ပြီးသားဖြစ်တော့လည်းကမ္မနာလိုပြောလို့ဟိုမျက်စိတွေအောင့်လာလို့စသည်အချင်းဒီလိုဖြစ်တာအဲ့တော့အဲ့ဒါကိုတော့စီတဲ့ကြည့်မထားနဲ့ ဝင်ထွက်လင်းလေးကိုသိနေရင်တော်ပြီသိနေရင်လုံလောက်ပြီလို့အဲ့လိုသူတွေတွေ့ပြီးဝင်ထွက်လေးကိုသိလို့ဒီခါလေးမျိုးလုံးကဟိုလည်းနေစူးစိုက်ပြီးသွားပြီပဲဘာမှအောက်နှံပြူတာမရှိဘူးဆိုရင်သူ့ကိုဘာမှနှလုံးတင်နေဝင်ထွက်လေးပဲဆက်ပြီးဝင်လေးပေါက်သွားအဲ့မျိုးလုံးဘက်ကိုစိတ်မရောက်တော့မရောက်ရင်အလိုလိုပဲဒီမျိုးလုံးနဲ့ကြည်ချင်းကအလိုလိုပဲဟိုရှောင်လွှဲပြီးသားဖြစ်သွားတယ်ပေါ့နော်အဲ့လိုလေးကိုကြိုးစားရတယ်ဟုတ်ပါဘူးဟုတ်ပါပါကျေးဇူးတင်ပါတယ်ခင်ဗျာ ဟုတ်ကဲ့မဆုမဆရာတော်ချက်ပါမှာအရှင်ဘုရားဥတ္တမရယ်ဗျာအရှင်ဘုရားခုနကဟိုယောဂီအမမေးတဲ့ဟာကိုတပည့်တော်ဆက်မေးခြင်းလို့ပါဗျာအဲတပည့်တော်တန်ကြားပါသလားဗျာဟုတ်ရပါနာယောဂီအမမေးသွားတဲ့မေးခွန်းကိုပဲတပည့်တော်ဆက်ပြီးမေးခြင်းလို့ပါဗျာ။ ဟိုအသက်ရှူတဲ့အာနာပါနရှူတဲ့အခါမှာအသက်ကတဘာဝရှူတဲ့အတိုင်းကိုပဲသိနေရမယ်လို့မှတ်သားရပါတယ်ခင်ဗျာဒါပေမဲ့အဲတခါတလေကြာရင်ကိုကိုရိုင်းကအဲ့ဒီဟာကိုသိပြီးအာယုံစိုက်လို့မရတဲ့အခါမှာဟိုအသက်ကိုနည်းနည်းခပ်ပြင်းပြင်းရှူခပ်ရှည်ရှည်ရှူအဲ့ဒီလိုမျိုးတခါတခါလုံးမိပါတယ်ခင်ဗျာအဲ့ဒါဟာဟိုမှန်တဲ့နီလန်ဟုတ်ပါသလားခင်ဗျာအဲ့ဒါတော့ ဒီပြောကြရတယ်ဆိုမကောင်းဘူးเนาะအဲ့တော့အဲ့ဒီလည်းမျိုးမတုံးတဲ့တော်ဝင်တို့တွေကတကယ်စကြခြင်းတော့ဒီမှာသိကြလာတဲ့အခါသိမွေးတော်လာတယ်ဖြစ်ဖြစ်အဲ့ဒါကိုကြောက်အောင်လုပ်ရအောင်သင်ကြောက်အောင်ပြန်ပြီးတော့လုပ်မရှူအောင်အဲ့တော့ဘာလို့ရတော့ဆိုတော့ဒီဟိုဝင်လေထွက်လေတွေကိုသိမတော့ဘူးဆိုရင်ငါရဲ့စိတ်ကငြိမ်သက်မှုဝင်လေထွက်လေကိုသိနိုင်လောက်တဲ့ဒီလုံးငြိမ်သက်မှုတွေမလုံလောက်သေးဘူးအဲ့လိုလေးစဉ်းကျင်ပြီးတော့ဟို စိတ်ကိုအေးအေးလေးထားကြည့်အေးလေးထားကြည့်လို့ရှိရင်ပြန်ပြီးတော့ဒီဝင်လေထွက်လေကိုသိတတ်တယ်။ဒီအဲ့လိုမှဝင်လေထွက်လေကိုမသိသေးဘူးဆိုရင်ဟိုဘုရားဂုဏ်တော်လေးအရင်ပွားလိုက်သူ့မို့မေတ္တာပေါ့ကိုယ်စိတ်ကိုအေဂျင်စီဟာဘယ်တော့ကဘုံအေဂျင်စီတော့ကြည်မြင်သွားတတ်တယ်။အဲဒါမှမဟုတ်မေတ္တာဘာဝနာလေးပွားများခြင်းစိတ်ကငြိမ်းချမ်းသွားတတ်တယ်။အဲ့လိုဗုဒ္ဓနုတ္တိတို့လိုမေတ္တာခဏ5မိနစ်စဉ်ပြီးတော့ပွားများလိုက်ပွားများလိုက်လို့ရှိရင်စိတ်က တော်တော်လေးဟိုအေးချမ်းပြီးတော့ငြိမ်သွားရင်အသက်ရှူတာကပြန်ပြီးတော့ပုံမှန်အသက်ရှူတဲ့ဝင်ထွက်တွေကိုပဲမိကသိနိုင်တဲ့အထိသိခဲ့ရင်တက်မှုတွေကလုံလောက်လာတယ်ပေါ့အဲ့ခါကျမှဝင်ထွက်တွေပြန်ဖတ်ပေါ့ဟိုဝင်ထွက်တွေကိုမသိလို့ခပ်ပြင်းပြင်းလှုပ်ရှူတာမျိုးကိုကောင်းဘူးပေါ့နော်တင်ပါဗျာကျေးဇူးတင်ပါတယ်ဗျာဆရာတော်ဗျာ တပည့်တော်တန်ထေးပါဗျာတပည့်တော်မေးခြင်းနဲ့မေးခွန်းကတော့တပည့်တော်တို့ဒီအခုဆိုရင်ကိုဗစ်ကာလမှာ home stay မှာတပတ်လုံးလောက်နီးနီးတရားတွေလိုက်ပြီးတော့တရားနာတရားခိုင်ဖြစ်ပါတယ်ကွာအဲ့တော့တခြားဆရာတော်တွေနဲ့တွေ့တဲ့အခါမှာအဲဟိုပေါ့နော်တပည့်တော်တို့က ဟိုဓကမထံပြီးတဲ့ခါလဲဓကမထံထိုင်ဖြစ်ပါတယ်ခင်ဗျာရုပ်ပဲရှုဆိုလဲရုပ်ရှုပါတယ်ခင်ဗျာအဲ့တော့အခုအာနာပါနာဟိုဟိုဆရာတော်နဲ့တွေ့တော့လဲအာပါနာအာနာပါနာကိုပြန်ပြီးတော့ရှုပါတယ်ခင်ဗျာအဲ့တော့တပည့်တော်တို့ကအစိမ့်တွေအများကြီးတက်သွားလိုက်နောက်ပြန်ဆိုးလိုက်ရှစ်တို့နောက်ငင်များဖြစ်နေသလားလို့တပည့်တော်ခံစားမိပါခင်ဗျာအဲ့ဒီလိုဟာကိုဆရာတော်အကြံပေးပါခင်ဗျာဘယ်လိုလုပ်အောင်လဲဆိုတော့ အဲ့ဒါကတော့ဒီလိုရှိရပါတော့ဒါကြီးခုလိုပေါ့တဏီကုံကြီးပေါ့အဲ့ဒီဟာလည်းဆိုတော့ကိုယ်ကတရားနာရေးဆရာတော်ကြီးဟိုပေါ့၃၄ပါး၄၅ပါးရှိတရားနာရေးဆိုအဲ့ဒီတရားနာတဲ့အချိန်ဆိုတော့ဘုဒ္ဓရာလူများတဲ့အတိုင်းဒီကဟိုအာသူ့အချိန်တွင်းမှာအာတုံသို့တော့မိမိရဲ့ဒီအချိန်အစီပေါ့ရတဲ့အချိန်မျိုးမှာတကယ် ဟိုအားထုတ်ပြီဆိုရင်တော့ကိုကဘယ်ဟာနဲ့တင့်တော်လဲကိုကကိုယ်ဟိုစင်ကျင်ပြီးတော့ငါဟိုဒီအာနာပါနပဲအားထုတ်ဖို့မလားသို့မဟုတ်တက္ကမထမ်းလောက်လည်းငါအားထုတ်ဖို့မလားသို့မဟုတ်ကရုပ်တည်ဉာဏ်ကြီးငါအားထုတ်နိုင်လားကိုယ်စင်ကျင်ကြည့်လို့ရှင်အဖြေတစ်ခုထွက်တွေ့တော့အဲ့ဒီအဖြေထွက်တဲ့အတိုင်းလေဆိုကြပါနာမနာပဲငါအားထုတ်အောင်ဆိုရင်အဲ့ကိုယ့်ရဲ့ဟိုကိုယ်ပိုင်ချင်းကြရင်တော့အဲ့ဒီလိုလေကမ္မန္တတစ်ခုကိုအားထုတ်ဖို့ ခုနကတရားနာရင်းနဲ့ဆရာတော်များတင်ပြနေတဲ့စစ်စစ်နဲ့ကိုကရောက်သွားရင်တော့ဟိုသူကလိုက်ပြီးတော့နာယူထားတဲ့အနေနဲ့ဟိုနေလို့ရပါတယ်နော်ကျေးဇူးတင်ပါတယ်ဗျာဓမ္မမေဆရာဆရာတော်ဖျားကိုမေးလို့များရှင်မိုက်ခရိုဖုန်းလေးအမြင်လို့ပြီးမေးလို့ရပါတယ်ခင်ဗျာ ရှင်ဗျာဥတင်ပါတယ်ဗျာအဲတပည့်တော်လည်းနည်းနည်းလေးမေးချင်ပါတယ်ဗျာအဲဒီပြီးတော့ဒီအာနာပါနရှုတဲ့အခါကျတော့အဲနိုင်ဝက်ဝิญဉ်လောက်ဆိုရင်အဲဝင်းလေးထွက်လေကတော်တော်မထင်မရှားဖြစ်တတ်ပါဗျာအဲလိုမျိုးကြရင်မြ мян နည်းနည်းပြင်းပြင်းမရှုဘူးဆိုရင်ဒါကြရင်အသက်နည်းနည်းလေးအောင့်လိုက်လို့ရှိရင်လည်းနည်းနည်းထင်ရှားလာတယ်လို့ဖြစ်ပါဗျာအဲလိုမျိုးတော့တင်ပါသလားဗျာအဲမလို့ ဟိုကြောင့်မလို့အာနာပါနဆိုတာတကယ်ဟိုသဘာဝအတိုင်းကိုထားရဘုရားပြောတဲ့တကယ်ပြောတဲ့ဘယ်နှမိနစ်လောက်ဆိုတော့ဒီကစက်ကပြတ်သွားတာမကြားလိုက်အော်နိုင်ဝက်လောက်ဝင်းကျင်လောက်ဆိုရင်အာယုံကမထင်ရှားတော့ပါဘူးရအဲ့နိုင်ဝက်လောက်ကြားတဲ့အခါမှာပရိသတ်လေးကရေပုံရတော့စိတ်မွေ့သွားတဲ့သဘောရှိအဲ့တော့အဲ့မှာညှက်ချက်တော့ရှိနိုင်တယ်ကိုယ့်ရဲ့ဒီတတိဝရိယတွေအားနည်းသွားလို့ပေါ့ပုံမှန်သိရှိနေတာကိုပဲတတိဝရိယအားနည်းသွားလို့မတိရမျိုးလေးဖြစ်တတ်တယ်လို့ တကယ်ကိုတတိဝိရိယတွေအားကောင်းတယ်ဝင်လေထွက်လေကိုမှတ်သားမှုဘာဝနာစွမ်းအင်ကြီးအားကောင်းလာလို့ဝင်လေထွက်လေတိမ်မွေ့သွားတယ်တိမ်မွေ့သွားလို့မသိတာလည်းဖြစ်နိုင်တယ်အဲလိုဝင်လေထွက်လေတိမ်မွေ့လို့မသိလို့ရှိရင်အသက်အောင်းလိုက်ခြင်းဒီတကယ်တော့ကျတော့အောင်းလိုက်တော့ဦးဇင်းတို့ပြန်ရှူတဲ့အခါမှာပုံမှန်တဲ့တော့နည်းနည်းလေးပို့ရှူပါတော့ပေါ့အဲ့ခါကျသင်ကြားတယ်ဆိုတာကဟိုအဓိပ္ပာယ်ကတော့ဟိုသင်ကြားအောင်လုပ်ယူလိုက်တဲ့သဘောပဲ ပြီးတော့အဲ့ဒါမျိုးတော့မလုပ်ပါနဲ့အဲ့လိုလုပ်လို့ရှိရင်တိမ်မွေးတဲ့နေဖြစ်ခဲ့ပြီအဲ့လိုလုပ်မှပြန်ပြန်သိရရှိဘူးအဲ့လိုအကျင့်ပါနေအဲ့လိုအမြဲတမ်းလုပ်နေနောက်ဆုံးတကယ်တိမ်မွေးတဲ့အဆင့်ကိုကိုယ်ပြန်မရောက်တော့တခါတခါဒီနေရာမှာပဲကိုယ်ကလဲနေတော့တိမ်မွေးတဲ့နေကိုမသိရင်ဘာဖြစ်မလို့နေဆိုင်ရဲ့သမာဓိကိုမရဘူးဘာကြောင့်လဲဦးဇင်းတို့ဒီပိုင်းလေးနဲ့ပတ်သက်လို့ဒါကရာမြတ်မှာအမတန်ဟိုပေါ့ကြီးရဲ့ဇေယောင်းကြီးတစ်ခုနဲ့ဒီဟိုကြီးမောင်းကြီးတစ်ခုကိုခောက်လိုက်တယ်ထိုးလိုက်တယ်စဉ်းစားပါစို့ ထိုးလိုက်တဲ့အခါကျတော့ဒီမှာလည်းအတန်ကစမြည်တယ်စမြည်တဲ့ဟာပထမတိလိုက်ပြီဆိုတော့အတန်ကြီးနော်အဲ့အတန်ကြီးမြည်လိုက်ရင်အဲ့အတန်ကြီးကိုသိနေတဲ့သိစိတ်ကြီးဖြစ်ဒါပေမဲ့အဲ့အတန်ကရက်သွားတာမဟုတ်ပထမအတန်ဟိုပြီးသွားရင်နောက်တစ်ခါသူ့နောက်ကနေပြီးတော့အတန်ခတ်တိုးတိုးပေါ့အဲ့အတန်ခတ်တိုးတိုးကိုလည်းသိတဲ့စိတ်ကြီးရဖြစ်ဟုတ်ပြီးတော့တိုးသွားတဲ့စိတ်ဖြစ်တယ်ပို့ပြီးတော့အဲ့တိုးသွားတဲ့အတန်လေးကိုလည်းမိမိကသိတယ် အဲ့လိုနဲ့တပြေးပြေးအတန်းကကုလားအဆအစာကြီးအခြေကြီးကနေတပြေးပြေးတပြေးပြေးတပြေးပြေးနဲ့တိုးတိုးတိုးတိုးတိုးပါတယ်တိုးပါတယ်အရင်ကအလွန်လုံးကိုတိုးပဲရှိနေအောင်မှအဲ့တိုးသွားတဲ့အတန်းလေးကိုထားတဲ့ဟိုတိနေတဲ့စိတ်ကလေးကအဖြစ်ဆိုတော့အဲ့အချိန်မှာဒီစိတ်ကအင်မတန်မှဟိုနဲ့နဲ့အချိန်ချင်းဖြစ်သွားတယ်ပေါ့နော်အာယုန်တစ်ခုခုထိုးတို့တို့ပဲဒီဝင်လေထွက်လေတွေကတင်ငွေတင်ငွေတင်ငွေသွားပြီအဲတင်ငွေတဲ့ဝင်လေထွက်လေတွေကိုသိအောင်ကြိုးစားနေတဲ့ဒီတတိဒီ အင်မတန်မှအားကောင်းမောင်းတယ်အဲအဲ့ခါမှာတမာရီကလည်းအားကောင်းတက်လာဒါနေဆိုင်တဲ့တမာရီကိုရောက်တာပေါ့ဒါကြောင့်မို့လို့တိမ်မွေ့တဲ့ဒီကိုဟိုကပြန်ပြီးတော့ကြမ်းတမ်းသွားအောင်ထင်ရှားသွားအောင်တက်တဲ့အပြင်းပြင်းလှုပ်ရှူတာတို့အောင့်ထားပြီးတော့မှပြင်ချတာတို့ဒါမျိုးတွေဒီအာနာပါနကမ္မထံနဲ့အောင်မြင်ပြီးပြီးပြည့်စုံခြင်းနဲ့သူတော်ကောင်းသည်ရှောင်ကိုရှောင်ရှားရမယ့်လုပ်ငန်းကိုဖြစ်ပါလေဟုတ်ပါတယ်ဟုတ်တင်ပါဗျာကျေးဇူးတင်ပါတယ် ဆိုကြပါတယ်ဟုတ်ကဲ့ဓမ္မမရှင်များဆရာတော်ဖျားအောင်မျိုးသမီးရှိပါကမေးမြန်းလို့ရပါမယ်ဆရာတော်ဖျားပြီးတော့မေကွန်အဲနှစ်ခုမေးလျှောက်ခွင့်ပြုပါဖျားဆရာတော်ဖျားကဒီတော့ကိုဟောပြောသွားတဲ့ နုပ္ပပနိအာနိရောဓသုံးပါပေါ့နော်ဒီပထမဆံရတယ်ဆိုရင် ကာမတင်ညာပျောက်ပြီးတော့နိရောဓတမဘက်ဝင်စားမှတင်ညာပျောက်တယ်လို့ပြောပါတယ်ဖေ။အဲ့တော့ဒီတင်ညာနှစ်ခုဒီအရန်กว่าပါတယ်ဖေ။ပထမဆံဆိုတာကဟိုပထမသုံးဆံပေါ့နော်။ဟိုနိရောဓကြတော့ဟိုယဟန္တာမြတ်စွာဘုရားရှင်မှာဖြစ်မယ်ဆိုတော့ဒီကာမတင်ညာနဲ့ဒီနိရောဓတင်တမဘက်ရှုမှပျောက်မဲ့တင်ညာနဲ့က လို့ကြွားပါသလဲဖျားဘာကိုဆိုလိုပါသလဲဖျားပြီးတော့နားလဲသလိုလိုနဲ့မလဲလို့ပါဖျားဟေးဟုတ်ပြီဟုတ်သူကဒီလိုဒီလိုရဲ့ဒီဟိုအာနာမနရဲ့အခါပေါ့အာနာမနရှုလို့အာနာမနရဲ့ပုံပေါ့ဒီသမထကမ္မဋ္ဌာန်းတစ်ခုရှုလိုက်တယ်ပေါ့သမထကမ္မဋ္ဌာန်းတစ်ခုရှုလိုက်လို့ဇံရသွားပြီဆိုရင်အဲ့ပထမဇံရသွားတဲ့အခိုင်မှာသူကကာမဂုဏ်နဲ့ပတ်သက်တင်ညာချုပ်တယ်လို့ပြောတယ် ကာမတင်ညာချုပ်တယ်လို့ပြောခြင်းဒီဟိုကာမတင်ညာချုပ်ခြင်းဒီဟိုတင်ညာတွေအကုန်လုံးချုပ်သွားတာမဟုတ်ဘူးဒီကာမဂုဏ်နဲ့ဆက်ရှိတဲ့တင်ညာတော့ရှိတော့သူကကာမဂုဏ်ဒီဇန်ရိုက်သွားပြီဆိုတော့ကာမဂုဏ်အာယုန်နေနဲ့တင်ညာတော့မရှိတော့အဲ့လိုပြောတာသို့တော့ဒီဟိုကကြတော့နိရောဓသမဂဝင်လာတဲ့အခါကျတော့ခုန စိတ်စိတ်လေးတွေဖြုတ်တဲ့အတွက်ကြောင့်အဲ့မှာတင်ညာကသူကြတော့သူကအဲ့လိုကွာတာပေါ့။ဘောတော့ကာမတင်ညာချုပ်တယ်ဒါပေမဲ့ဒီဇံအာယုံပေါ်မှာတည်နေတဲ့တင်ညာရှိသေးတယ်။သူကဆိုကြဆိုကြပါလို့ကျွန်တော်ပထမဇံဝင်သားတာကပထမဇံရောက်နေတဲ့အချိန်ကမှပထမဇံတန်တရားထဲမှာလည်းသူကတင်ညာပါသေးတာဟုတ်။တင်ညာပါသေးတဲ့အတွက်ကြောင့်အဲ့ဒီဟိုတင်ညာတော့ရှိနေတာပေါ့နော်။ ဟိုပရမဇ္ဇအာယုံကိုသိနေတဲ့ပညာတော့ရှိတယ်ဒါပေမဲ့ဒီဒီကာမနဲ့ဆက်ရှိတဲ့ပညာကာမဂုဏ်အာယုံကိုဟိုကာမဂုဏ်အာယုံကြီးနဲ့ဆက်ရှိတဲ့ပညာချုပ်ငင်းသွားတာပြောတာနော်တမဖေ။ပြီးတော့အဲ့ဒီဟာနဲ့ရှင်းပါပြီဖေ။အဲဒါနဲ့ဆက်ပြီးတော့နောက်ထပ်မေကွန်တစ်ခုကဒီကာမတညာပထမဆန်နဲ့ချုပ်ပြီးသွားရင်အဲ့ဒီဟာကိုတည်မြဲအောင်ဘယ်လိုထိန်းရပါသလဲဖေ။ ပထမဇန်လားတခါဒီပထမဇန်ကြောင့်ခုနရတဲ့ကာမတင်ညာချုပ်တဲ့ဟာပေါ့တပြီးတော့ပြန်မေးပါမယ်ဗျဟိုဒီပထမဇန်ဒီတမာတိကြောင့်ဖြစ်တဲ့ဇန်ဖြစ်တဲ့အတွက်ပြီးတော့တရားထိုင်ရနေစားလိုက်မယ်ဒီပထမဇန်ကိုဖြုတ်လိုက်မယ်ဆိုရင်ခုနပြောင်းနေတဲ့ကာမတင်ညာအဲပြီးတော့ပြန်ပြီးတော့ပြန်ဝင်လာမှာပေါ့ပြန်ပေါ်လာမှာပေါ့ဗျာအဲ့တော့ဒီလိုမျိုး ပြန်မပေါ်လာအောင်ဒီကာမတင်ညာချုပ်တာဟို တည်တတ်ခိုင်နေနေအောင်အဲ့နေရာမှာဘလို့ကြင်ကြံလို့ရပါသလဲဖျားဥပမာဝိပဿနာပဲပြောင်းပြီးတော့ဝိပဿနာရှုမှ ဖြစ်ပြရှုမှရမလားဓမ္မမဟုတ်လည်းပဲဒီပထမဇန်ကြောင့်ထိန်းထားတဲ့ချုပ်ထားတဲ့ကာမတင်ညာကိုဒီပြည့်နည်းနဲ့ကောရေရှည်တည်တတ်အောင်လုပ်လို့ရပါသလားဖျားသူကတော့ဒီသမထအနေနဲ့ကသူကမရဘူးတခါသမထအနေနဲ့ကလည်းဓမ္မတိကိုဟို ဝင်စားတဲ့အချိန်လေးသူကဒီကာမတင်္ဂါချုပ်ရင်းနေအဲ့ဒီဟိုဇံကထသွားတယ်ဆိုရင်ဒီကာမဂုဏ်အာယုံနဲ့ပတ်သက်တဲ့ဒီပညာတွေကပြန်ရှိနိုင်အဲ့တော့အဲ့ဒါကိုချုပ်ခြင်းနဲ့သိဉ္ဉနေဆိုတော့ဝိပဿနာကိုလေ့ကျင့်ရမှာပေါ့ဝိပဿနာကိုတစ်စင်ကူဝိပဿနာကိုဝိပဿနာကိုတော်တော်လေးရင့်တန်တဲ့ဒီပေါ်များရောတော့ကာမနဲ့ပတ်သက်တဲ့ဒီကာမဂုဏ်အာယုံနဲ့ပတ်သက်တဲ့ဒီပညာတွေကပါသွားနော်ပါသွားမချုပ်ရင်းအတူတော်နောက် ဒီဦးဇင်းတို့ဝိပဿနာဉာဏ်ကြီးရင်းကျက်လို့မဉဏ်လေးကိုဉာဏ်ကိုပြပြဆက်လို့အနာဂါမိမဉဏ်အောင်ရောက်ပြီဆိုတော့ဘာမှဒီရာဂဘုံလို့အဲ့ကြမှာချုပ်ရင်းပါဘူးနော်တမပါဗျာအဲ့ရကိုသင်္ခါရည်နိုင်ရေးပြောတာတော့သေရိယံသူတော်ကောင်းမဖြစ်သေးဘူးဆိုရင်ဒါဒီကဝိပဿနာလောက်တော့ပွားများဝိပဿနာပွားများရင်ဒီမှာဣဇဒဗေဒရှိတဲ့ယုံနာဓမ္မသင်္ခါရတွေပေါ်မှာ တကယ်နေဆန်ဒုက္ခအနတ္တတွေကိုကိုယ်သိထားမြင်ထားပြီဆိုရင်တော့အဲ့ဒီပုံမှာဒီကာမတဲ့ကာမတင်ညာတွေကတော့အာမကောင်းတော့ဘူးနော်ဒီမှာနားလည်သဘောပေါက်ပါပြီဖြစ်အဲပြီးတော့နောက်ပြီးတော့ဒုတိယမိဘကတော့ဆရာတော်ဖျားပြီးတော့နာကျင်လာရင်ပြောင်းအမှတ်ကလေးနဲ့ပြောင်းရှုလို့ရတယ်လို့ပြောသွားပါတယ်ဖျားအဲ့ဒီဟာဒီမြတ်စွာဘုရားဟောထားတဲ့ပါဠိတော်တွေပါပါသလား ထက္ကတာလည်းပါပါသလားဒီကလည်းပါပါသလားဒါမှမဟုတ်တပည့်တော်တို့ဆရာတော်တွေကနေပြီးတော့ဒီနာကျင်ကြိုက်ခဲလာရင်ဒေါသဖြစ်မှာဆိုတဲ့အတွက်အေးအဲ့ဒါဆိုရင်တော့အမှတ်ကလေးနဲ့ပြောင်းလို့ပြောတာပါသလားဗျာတကယ်လို့မြတ်စွာဘုရားဟောခဲ့တဲ့ပါဠိတော်တွေပါလဲဆိုရင်လည်းတပည့်တော်ထောက်ထားနဲ့သိလိုပါတယ်ဗျာသူကတော့ဟိုပါဠိတော်တွေမှာတော့ဒီဝင်လေထွက်လေကိုမှတ်လာလို့ရှိရင်ဝင်လေထွက်လေပဲဆက်မှတ်ခြင်းပြောင်းလို့ဘယ်လိုမျိုးအောင်ပေါ့လေ သို့တော့ဒီရိယာဘုတ်တိုင်းမှာဒီကမ္မထအာယုံကိုပဲပေါင်းရရတယ်ဆိုတာပေါ့ပါတာပေါ့။ပါတဲ့အခါကျတော့ကိုကဆိုကြပါဆိုဒီသမာဓိထူထောင်နေတဲ့သူတော်ကောင်းတယောက်ဖြစ်ခဲ့တယ်ပေါ့။သမထဘိုင်းမှာဆိုတော့အာယုံတစ်ခုပေါ်မှာစူးစူးဆက်ဆက်စိတ်ကိုကြောက်ရအောင်ထားဖြစ်တဲ့အတွက်ကြောင့်အဲ့တော့ဟိုဒီဆိုကြပါတော့ကိုဝယ်ထွက်တွေမှတ်နေတဲ့သူတော်ကောင်းတယောက်ကနားနေနေကြည့်နေတယ်ဆိုရင်မင်းမပြောင်းခိုင်းတာမဟုတ်ဘူးအဲ့ဒီမှာမလဲဟိုဟိုအမှတ်လွဲတာကြီးတချို့က ဟိုတထိုင်မို့တနာရီထိုင်နေတနာရီခွဲထိုင်နေအဲ့တနာရီခွဲအတွင်းမှာအရိယာမို့လုံးလုံးမပြောင်းမဲ့ဝင်တွက်လေးကိုမှတ်ခိုင်းနေတယ်အယူဆတယ်အဲ့တော့ဟိုဦးဇင်းတို့ဆိုလိုတဲ့သဘောကဟိုဝင်တွက်လေးကိုစူးစမ်းပြီးတော့မှတ်မယ်နာကျင်လာလေအဲ့ချိန်မှာစိတ်ကဒီဝင်တွက်လေးကိုလည်းသိတယ်နာကျင်တာကိုလည်းသိတယ်အဲ့နာကျင်တာသိတဲ့အခါမှာအချို့ကနာကျင်တာကိုပြောင်းမှတ်နာကျင်တာပြောင်းမှန်တော့အာနာပါနကမ္မဋ္ဌာန်းကြီးပြောင်းသွားတဲ့အတွက်ကြောင့်နာကျင်တာကိုပြောင်းမှတ်ပါမယ်လို့ဦးဇင်းတို့ကဒီလိုအကြံပြုသို့တော့ အဲ့ဒီကိုမှတ်ရရတော့တိခံပြီးတော့မှတ်မှတ်ရရတိခံမှတ်လို့မရတော့ဘူးဆိုတော့လည်းအရိယာမုံပြောင်းတာအရိယာမုံပြောင်းတဲ့အခါမှာလေဒီကမ္မနာအာယုန်လေးကိုတတိကလေးနဲ့ပြောင်းလိုက်လို့ရှိရင်တကယ်တမ်းကျတော့အရိယာမုံပြောင်းတာကိုတိလိုက်စီဒီပဲတကယ်တိတိကြကြတော့ဦးဇင်းတို့အာမနာနဲ့ပြောတယ်အဲ့ယောဂီကအဲ့ဒီမှာဝင်တွေ့နေပြီးတော့လွတ်သွားတာဘာဖြစ်လို့လဲစိတ်ကအရိယာမုံဟိုစိတ်ကအာယုန်တစ်ခုကိုအာယုန်နှစ်ခုကိုတစ်ချိန်တည်းမှမတိနိုင်တာသို့တော့ဟိုသူ့ကိုဦးဇင်းတို့ကစိတ်ပိုင်းဆိုင်ရာအရာမိဝင်တွေ့လို့ပဲမြင်အောင်မှန်းလို့ ဟိုပြောလိုက်ခြင်းအပြင်သူစိတ်ကဒီဝင်လေထွက်လေမှာမြင်နေတယ်ဆိုတဲ့ပညာလေးနဲ့သူကဆက်သွားတော့ဘေးရဖို့ပြောင်းလိုက်ပြီမဲ့ဝင်လေထွက်လေပုံမှာမှတ်သားမှုတွေကဘလုံးကြီးလွတ်သွားတယ်တော့ကြာမသွားကြာမသွားတဲ့ခက်စစ်စစ်ကလေးဖြစ်တဲ့အတွက်ဆက်ပြီးတော့မှတ်သားရင်ဒါဝင်လေထွက်လေပုံမှာတမာရီဉာဏ်ဉာဏ်ဖြစ်လွယ်တယ်ဆိုပြီးတို့အကြံပြုရင်းဖြစ်ပါတယ်အဲသို့တော့မမှတ်ချင်ဘူး အဲဒီပြောင်းလဲခြင်းပြောင်းတဲ့စိတ်နဲ့သူကနေမယ်ဆိုလည်းရတယ်။သို့တော့ပြောင်းတယ်ပြောင်းတယ်ဟိုမှာမတယ်မတယ်ကြွတယ်ကြွတယ်ဆိုတဲ့ရွှေ့တယ်ရွှေ့တယ်ဆိုတာမျိုးလေးဒီကတော့ဒီဝင်ရင်ထွက်လေကိုစူးစမ်းစာရင်သူကကမ္မဋ္ဌအာယုံပေါ်မှာဧကကရမဖြစ်ဘူးပေါ့အဖြစ်နေတာပေါ့။အကြောင်းမလို့ဝင်ရင်ထွက်လေကိုမှန်သားလျက်နဲ့ကြောင်းပါလို့ဒီလိုအကြံပြုခြင်းဖြစ်ပါတယ်။နားလည်သဘောပေါက်ပါပြီဖြစ်ရ။ ဆရာတော်ဘုရားအချိန်ရှိပါသေးတော့လားဗျာအဲနောက်ဆုံးမိကုန်းအနေနဲ့ပေါ့အချိန်တော့ပြေသွားပြီတဲ့မှာဒီတော့အခုဒီကိုဗစ်တွေဖြစ်ပြီးတော့တည်ဖို့ကလည်းချိန်မြေးဖြစ်နိုင်တယ်ဒါမှမဟုတ်လည်းပြီးတော့အသက်ကြီးတဲ့လူတွေမကြခင်တည်ဖို့ဖြစ်နိုင်တယ်ဆိုရင်ဒီတမာတိ ဒီပထမဇန်ဒုတိယဇန်တတိယဇန်သုတဇန်တွေရအောင်အားထုတ်မယ်ဆိုရင်လည်းအချိန်တိုင်းတာတစ်ခုပေးရမယ်ဆိုတော့အဲ့တော့ဒီဒီဇန်တွေရအောင်တပြည့်တော့စူးစမ်းအားထုတ်နေတဲ့အချိန်မှာပဲအကြွေတပြည့်တော့ဒီနေ့ကိုဗစ်ရပြီးတော့နောက်၃လရက်အတွင်းသေတော့မယ်ဆိုရင်ဒီရက်တော်တော်အတွင်းမှာဘဝကူးကောင်းအောင်ဘယ်တရားကိုအားထုတ်ပြီးတော့ကြင်ကြံမယ်ဆိုရင် ပို့ပြီးတော့အကျိုးရှိပါမလဲဖေ။အဲ့ဒါကတော့ဟိုတရားကြီးဘယ်လိုပြောရမလဲဆိုတော့စိတ်နဲ့ကမ္မထာအာယုံပွားများလို့ရပါတယ်။ဆိုကြောင့်ဟိုလိန်လို့မရအောင်။ဒါကြောင့်ဆိုဝိပဿနာဒီပို့ပြီးတော့ကြည့်သူများတယ်ဒါကတော့ဦးဇင်းတို့အားလုံးလက်ခံ။ဝိပဿနာကိုကိုတကယ်တည်တဲ့ဒီဉာဏ်ဒီယုံနယ်ထဲမှာသင်္ခါရတွေစုပွားသုံးနိုင်ရင်းနဲ့မဉ္ဇဉ်ပုံညာမဆိုင်ဘဲနဲ့ ဘောတစ်ခုကိုဆုံးသက်ခဲ့ရတယ်သူတော်ကောင်းကြီးကျင့်ကြတယ်တို့ဝိပဿနာဇောတွေကမနာတနာဇောကိုမရဘူးအဲ့ဒီနလောကလောက်သူသူတပြည့်ဘောဟိုသူကတိဘောလောက်ကျင့်ကြရောက်မှာပေါ့အလူဘောနတ်ဘောအရောက်ထားပါတော့သောတာနုကရရဲ့သုတ်တန်ရပြောလို့နတ်ပြည်နလောကရောက်နေလေဒီဟိုအတိတ်ကဒီမနာတနာဇောကဒီဝိပဿနာအာရုံယူခဲ့တဲ့အတွက်ကြောင့်တန်ဒီစိတ်ကဒီလည်းပဲဒါဒီ ပရိဒဏိစိတ်ဒီမနတမနတနာသောအာယုယူခဲ့တဲ့ဒီဝိပဿနာအာယုကိုထင်တာဖြစ်တဲ့အတွက်ကြောင့်သူ့ဘဝတတန်တစ်ချောင်းမှာဒီဝိပဿနာအာယုကသိချင်ကြတော့အဲ့ဘဝမှာပဲမဉဏ်ပုံဉဏ်ဆိုင်နိုင်နေဆိုပြီးတော့တဏှာရှိနိုင်ရင်ကပြောချင်တာကအကောင်းဆုံးပဲသို့တော့ကိုဆိုကြပါလို့ကိုကိုပေးရတဲ့ဒီတည်းအနှစ်အတွင်းဒီဝိပဿနာရှုတာကောင်းတာမှန်တယ်ပဲကိုမရှုနိုင်မနဲ့ဟို အမိတက်တဲ့ဝိပဿနာကိုပဲကိုယ်ကရှုနေတယ်လေကိုယ်တွေအကျိုးကတော့မများဘူးအဲ့တော့ဘာလို့မလို့မြန်မြန်ကုလူပေါ်တရားတော်မယ်လို့သိတဲ့အခါမှာကိုယ်ပါရှုနိုင်တယ်အငါဘုရားကုံတော်လေးပဲပေါ်များနိုင်ဘုရားကုံတော်လေးပေါ်များဘုရားကုံတော်ကိုသိတဲ့အချိန်ပေါ်ဒီကုံတော်လေးကိုပေါ်များနေတဲ့သုတိပြည့်ကြီးသိတော်သွားရင်ဒါလည်းပဲသူလည်းကမ္မောသရကုလူဖြစ်တဲ့သူကိပုံပေါ်ရောက်ပါမယ်အဲသုံးမလို့ခုဝေထွက်လေမှတ်တယ်ဗရမဇန်ဒုတိယဇန်တတိယဇန်မရောက်ဘူးဝေထွက်လေလေးသိဝေထွက်လေလေးသိနေချင်းဒီပြင်ဒါအမနာရောသိတာကုလူစိတ်တွေပါပဲ အဲ့ကုသိုလ်စိတ်တွေဒီတွေပဲခင်ဗျဉာဏ်မှာပါနေလို့ရှိရင်ဒါဉာဏတံပြုတ်ဆိုတဲ့ကုသိုလ်သင်တို့ကာမောဒရကုသိုလ်စမျိုးတွေကဒါနံပါတ်1အမြတ်စားဖြစ်တဲ့ဉာဏ်နဲ့လည်းရှင်နေဉာဏတံပြုတ်တာဖြစ်တဲ့သောမနတတာကတာပိတိသောမနတနဲ့လည်းရှင်နေတယ်သူကလည်းထက်တဲ့တဏ္ဍဘာဝနာကုသိုလ်ဖြစ်တဲ့အတွက်ထက်တဲ့တဏ္ဍလုပ်နေရတဲ့ကြောင့်အတင်္ဂါရိကလည်းဖြစ်တယ်ဆိုရင်ဒါကုသိုလ်ရှင်မျိုးတဲမှာဒါအမြတ်စားကုသိုလ်ကြီးကိုရသွားတာအကောင်းဆုံးကုသိုလ်ကြီးကိုရသွားတာအဲ့ကုသိုလ်နဲ့ဘောဓကုကိုအဆုံးတတ်ခင်မယ်ဆိုရင် ကျင်းနေပါတယ်ဒါသူပတိဘုံဘဝကိုရောက်တယ်ဒါကြောင့်မို့လို့ဘယ်ကမ္မထံကိုပဲအာတုံအာတုံသို့တော့ကိုကထိုကမ္မထံကိုငါတကယ်အာတုံနိုင်တာဆိုတာရွေးချယ်ဖို့လိုတယ်ကိုအာမထုံနိုင်ပဲအတခုကိုအာထုတ်ခြင်းတော့ဒါအလကားပဲအဲ့လိုမဟုတ်ပဲနဲ့တကယ်ကိုနိုင်ရင်ကျွမ်းကျင်နေကိုသဘောကျတဲ့ဟိုကမ္မထံတစ်ခုပေါ့ကိုစိတ်ထဲမှာအာရရှိတဲ့ကမ္မထံတစ်ခုဆိုရင်ဇံရရမရရဝိပဿနာဟို ရှုနိုင်တဲ့အထိရရမရရသို့တော်ဒါဒီကုသိုလ်ပါပဲဆိုတော့ကသူဘာဝနာဖြစ်တဲ့အတွက်ကြောင့်ကုသိုလ်တွေတူအောင်လုပ်တဲ့လုပ်ငန်းတစ်ခုဖြစ်တယ်သူကုသိုလ်တွေကမိမိရဲ့ဘဝကိုအကောင်းဆုံးဖြစ်အောင်ဒါသူဂတိဘဝတွေရောက်အောင်ဆောင်ရွက်ပေးမှာဖြစ်တဲ့အတွက်ကြောင့်မိမိကျွမ်းကျင်ပြီးတော့နိုင်နေတဲ့ကမ္မဋ္ဌာန်းကိုသမထဆိုပြီးပြီးဥပဒနာဆိုပြီးပြီးအားထုတ်တင်ပါတယ်လို့တင်ပါဗျာသဘောချနဲ့ခြိုက်မိပါတယ်ဗျာ ကျေးဇူးကြီးပါတယ်ဗျာအရှင်ဖျားချိန်နဲ့လက်နေပြီဖြစ်တော့တယ်ပြီးတော့ခန္ဓာသိမှမယ်ဗျာခန္ဓာစီရင်600ဗုဒ္ဓသာသနာစီရင်တေတုသုံးညရွတ်ဆိုအောင်မြင်စွာခန္ဓာသိကြရန်ဖြစ်ပါတယ်အလုံးညီညာဖြတ်ဖြတ်ဗုဒ္ဓသာသနာစီရင်တေတုသုံးညရွတ်ဆိုခန္ဓာသိကြပါလို့ဥဒ္ဓဘာရာယတာတိကိသေဗုဒ္ဓသာသနာစီရင်တေတု ဗုဒ္ဓသာသနာစီယံဒိဋ္ဌိဗုဒ္ဓသာသနာစီရံဒိဋ္ဌိသာဓုသာဓုသာဓုပါဘုရား